အခါဒီတိုင်းအော်ပြောတော့မှာမိမွေတိုင်းဖောင်မွေတိုင်းအော်ပါပဲအဲ့ဒါပဲဟုတ်ဟေးအခုဒီထဲမှာလည်းပဲငါအသက်81ပြည့်ပြီးသွားပြီဆိုတော့ငါလည်းရှိတာလည်းတယောက်မှမပါတော့အဲ့တော့ဒီစာသင်ခန်းထဲမှာပြောလို့ငါတက္ကသိုလ်မှာရှိတဲ့စာသင်ခန်းထဲမှာကလေးတွေကိုပြောလို့ မင်းနဲ့ငါနဲ့ပဲငါပြောတော့မယ်နော်မင်းမဒီဒီအုပ်လုံးပေးရတဲ့ကောင်တော့ပြီးတော့ပြန်ယူတော့မင်းငါတော့ကြောက်ငါစီပါတော့အောင်ပဲဘယ်ကောင်မှမသိအဲ့ဒါဘယ်ဘယ်ခွေးတော်သားမှမသိငါပေးတာပြီးတော့ကြဒီအုပ်လုံးလေးပြန်တောင်းကြားလာတော့ကြငါစီပါတာမဟုတ်ဘူးခိုင်ထားတော့ဒီနေ့ကငါဒီလောက်ထိအောင်မင်းတို့ ထားလိုက်မယ်ဇီကုန်းပေါ်ဒီလောက်ထိအောင်စိတ်အားထိတ်တယ်မလို့မထင်ဘူးကြီးလက်ပေါ်ပါအဲ့လိုအောင်မင်းတာတကယ်ဒီချိန်ကြီးအောင်အေးခံပြီးနေတယ်ဆိုတော့ဘုအားဟောတယ်ငါဆိုရင်မနေဘူးမဲတော့ပြောတကယ်ကျေးဇူးတင်တယ်အဲ့တော့အေးအဲ့တော့ငါဘယ်ပွဲမှာမှမပြောဘူးတာကြီးငါဒီနေ့ပြောမယ်နော်ဒါမဲ့ဘယ်ပွဲမှာမဆိုပြောခဲ့တဲ့ဥစ္စာတစ်ခုလည်းငါပြောဦးမယ်အဲ့ဒါပါလဲဆိုတော့ မင်းတို့စာကြီးတဲ့ဖြစ်အောင်လှုပ်ဆောင်တာနော်စာကြီးသေးဖြစ်အောင်လှုပ်ဆောင်နော်တို့ကငါပြောတဲ့စကားလုံးကနည်းနည်းကျမ်းတော့တချို့ကမကြိုက်ဘူးတို့ဗုဒ္ဓဘာသာကဘုရားကိုရွှေချလူငယ်တွေရွှေချရတော့မှမသိလူငယ်တွေကိုရွှေချမှအနာဂတ်တောက်ပါပါပါအဲ့တော့ဘုရားကိုရွှေချဖို့ကြတော့ ဩဃာရဩဃာရဆိုရင်ရွှေချတယ်ကောင်းပါလေငါမကောင်းဘူးလို့ပြောတာမဟုတ်ပါဘူးဒါမဲ့လူငယ်ရဲ့စာရိုက်တွေကိုတလောက်ကိုလက်ဖေးတစ်ခွက်ဖိုးပေးသားမှဆိုတယ်မပေးကျင်ရဘူးလူကြီးတွေညံ့တာအဲ့တော့မင်းတို့စဉ်းစားကြဟုတ်လားလူကြီးတွေသူတို့ဘာဆိုညံ့မသိမင်းတို့လူငယ်တွေမညံ့နိုင်ကြအဲ့ဒါအရေးကြီးတယ်စာကြည့်သားမှာစာစာရိုက်ထားသားမှာဘုရားကိုရွှေချတာတဲ့ စာကြည့်လိုက်ရင်ကလေးကစားကွင်းရင်သိအရေးကြီးတယ်မင်းအဲ့ဒါမှတ်တာကလေးကစားကွင်းနဲ့စာကြည့်လိုက်ကကဲ့ရနေရမယ်ဟိုမှာကမင်းညောထထပြီးလို့ရှိဒီမှာစာကြည့်လိုက်လာကြည့်အဲ့တော့ကလေးတွေကအတွက်ကိုဗိဓိကသုံးပုံတွေပါတယ်စွဲစုံချမ်းတွေသွားမလို့နဲ့ရုပ်ပြတယ်ရှိဖို့လူတယ်ရုပ်ပြတယ်ရှိတော့ကလေးကင်တော့စုပ်ကလေးကင်လို့စုပ်တော့ပါပြောစုပ်ပါစေပေါ့ဘကုစုပ်တာပါရေးကြည့်တယ်နှလုံးသားစုပ်ပဲမသွားဘူးရေးကြည့်တယ်ဟုတ်ပါတယ် ကလေးတွေကြတဲ့ခါကျတော့ကစားဝင်ထားရမှာပေါ့ဒီကလေးဆိုတော့ကစားကျင်တယ်ဆော့ကျင်တယ်ကမင်းညောထားတယ်ဟုတ်လားဘာရောက်ဖြစ်လဲဆိုရင်ကတို့ဒါလူရိုးလေးစစ်စစ်လေးပြီးငါပြောမယ်နော်တို့ဒီမှာရှိရဆဲဆိုခေါ်အင်္ဂလိပ်လိုတော့ဗမာလိုတော့ class C တွေပုံပါအဲ့ဒါတွေကဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဆိုတာဖြစ်လာတယ်ဖြစ်တဲ့ဥစ္စာလောင်ကျွမ်းသွားတော့ပြက်သွားတာပေါ့ အဲ့ဒီလောင်ကျွမ်းသွားမသွားလို့ရှိရင်အားမဖြစ်ဘူးဘာနဲ့တူလဲဆိုတော့ဓာတ်စီတဲ့ plug နဲ့မော်တော်ကားမှာမီးတောက်ပါအားထွက်တယ်လို့ဒီပါရှိတဲ့တို့ပါရှိတဲ့ classy ရုပ်ကလေးတွေလောင်ကျွမ်းသွားမှပြက်သွားမှအားထွက်တာနားလေနော်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ခလေးကြတဲ့ခါကျဘယ်လိုဆိုဖြစ်ဖြစ်ဖြစ်ပြက်ဖြစ်ဖြစ်ဖြစ်ပြက် 300လောက်ဖြစ်ပြန်တစ်ချက်ပြတော့ကလေးကအိဆာ energy လို့ခေါ်တဲ့အာမူရထွက်တော့ဒီကောင်ကရွာစီရွာစီကြီးဒါပဲ तू อ่ะဟုတ်လားအဲ့တော့နောက်ကြတော့မှဖြည့်ဖြည့်ပြည့်ဖြည့်ဖြည့်ပြည့်နောက်ကြဖြည့်ပြည့်ဖြည့်ပြည့်နောက်ကြဖြည့်ပြည့်ပြည့်ဖြည့်ဖြည့်ပြည့်ပြည့်ပြည့်ပြည့်ဆိုသေရောအဲ့တို့ကဖြည့်ကိုပြက်တာတစ်ချက်သုံးချက်ဖြည့်ပြီဖြည့်ပြည့်ပြည့်ဖြည့်ဖြည့်ပြီတို့ကအဲ့တော့တို့ကအသက်80 အသက်ကြီးတော့ခလေးပေါက်စားကြတော့ဖြစ်ဖြစ်ဖြစ်ပြက်ဖြစ်ဖြစ်ဖြစ်ပြက်ဆိုဖြစ်တာအများတော့အာအလိုလိုထွက်လာအဲ့ကြကလေးကြတော့ခါကြကမြင်ညောထားတယ်လူကြီးကြတော့အာကစားတယ်ကောက်တည်ကြိုက်ဟုတ်လားကောက်ကွင်းကြီးတွေအကြီးကိုဆောက်ထားလို့ရှိရင်ကလေးတွေအတွက်ကစားကွင်းတော့လုပ်ပေးရမှာပေါ့ဟုတ်လားဟုတ်ပါဘူးခင်ဗျာကလေးတွေကစားကွင်းလုပ်ပြီပါကလေးတွေကစားကွင်းလုပ်ပါတယ် အဲ့တော့ကလေးဆိုတဲ့ဥစ္စာသူတို့ကသူတို့ကိုသူတို့ကိုသူတို့အားကိုစမ်းနေတယ်အားကိုစမ်းနေတဲ့အတွက်ကြောင့်မလို့မင်းနည်းနည်းလေးဖြစ်လာချင်းဒီလိုကလထိုင်မောအတင်းတက်တာဟာမင်းတက်ပြီးတော့ကလထိုင်မောအတင်းတက်တက်ပြီးတော့ရောက်ပါပေါ့ငိမ့်ရောက်ပြီးတော့ပြန်ဆင်းတော့ခြေတော့ကဟိုထောက်မရဒီတော့မရတယ်ဟုတ်လားတက်တော့တက်တယ်လေမဖြစ်နိုင်ဘူးဟုတ် ဘာကြောင့်လဲဆိုအနာရဖြစ်မဖြစ်အောင်ဒဏ်ရာမရဘဲနဲ့ဆင်းတအောင်ကတော်တော်ကြည့်ရွာတာဟုတ်လားအဲ့တော့မင်းတို့ကလေးတွေကိုနည်းနည်းနားလည်ပေးကြပါနော်အဲ့ဒါမင်းတို့ကစားကွင်းလေးပါလေလုပ်ပေးကြပါနော်ကလေးတွေလမ်းပေါ်မှာဘောလုံးကန်တဲ့ခါကျကလေးတွေကတမ်းဖို့အတွက်ဘောလုံးကန်နေတယ်ကလေးကစားကွင်းတွေသူကဘာလို့ညာလို့တို့ပြတဲ့ခါလမ်းပေါ်မှာကလို့ဘယ်သွားကန် ကလေးကစားဝင်းကိုလူသွားလူကြီးတွေကဒါအတိတ်ပဲမရှိဘူးအဲ့ဒါမင်းတို့စဉ်းစားရဖို့ပြောတာမလက်လက်ကောက်ရှောက်ချုံနေတယ်ငါလည်းချုံတတ်တာပဲရှောက်လို့နေတယ်မင်းဟုတ်ကိုပြောနေကိစ္စငါပြောတာကရည်စရာနေတော့ဒါမင်းတို့သိတာပေါ့ရည်စရာရဲ့နောက်ကမောစရာအများကြီးပါတယ်တော့ငါရည်စရာမောစရာတွေပြောတာရည်စရာရဲ့နောက်ကမောစရာပါအောင်ပြောတာအဲ့တော့မင်းတို့စာကြိုက်ကိုလုပ်ကြ ကောင်းပြီစာရေးလိုက်လုပ်စာရေးလိုက်လုပ်ပြီဆိုရင်အောင်အောင်မြင်သိဟုတ်လားပြီးတော့သူရရအတွက်လုပ်တယ်ငါကျေးဇူးတင်တယ်ဒီကောင်ငါ့ကိုသိအဝတ်ကျေလုံးအကြည့်လို့ငါအားနာတယ်လွတ်တော့ဒါလိုက်ရတော့ဆိုအားနာတယ်ဘာလို့ very grand လို့မင်းငါတော့ဖြစ်မတန်ဘူးအဲ့လောက်ကြောင်ဟိုတယ်ကြီးပါပြီအချစ်ကြီးပြီဆိုမလို့ဘူးကွာလို့ငါတာမနဲ့ရပါဆိုငါပြောပြထားပါတော့ငါပြောချင်တယ်ကြီးပဲအဲ့ဒီမင်းတို့အောင်မြင်သိလို့ပြုလို့တော့မင်းတို့စာရွက်ဖြစ်အောင်လုပ်ဒါမဲ့တခုနားတော့မဟုတ် စာကြည့်တဲ့ဖြစ်ပြီဆိုလို့ရှိရင်စာအုပ်တွေလို့ရှိရင်တော့ဒါမှစာကြီးတဲ့ဝန်တန်းမရှိရင်အဲ့စာကြီးတဲ့ပြက်ပြီးတော့အောင်းမိတာစာကြီးတဲ့ဝန်တန်းကိုကြည့်ရလာကပေးတာဝင်အဲ့ဒီလာကပေးတဲ့ဝန်တန်းမရှိရင်အဲ့စာကြီးတဲ့ပြက်ထားတယ်နောက်ဟိုကောင်းကြီးပြောလိုက်ဒီကောင်းကသွားရောအဲ့ဒါအဲ့တော့စာကြီးတဲ့ဝန်တန်းရှိရဝန်တန်းလာကပေးပါကောင်းပြီမင်းတို့တခုတည်းငါပြောပါမယ် မင်းတို့ဒီထားနေပဲဇီကုံပေါ့ငါလည်းမသိဘူးဇီကုံလားထားနေပဲလားမသိဘူးဘာဘာတွေမှလည်းမလို့ဒီမှာကမလို့ရောဘာအကုန်လုံးစုံတော့ငါပဲပြောလိုက်ရမှမသိဘူးဒါပေမဲ့တခုတည်းမင်းတို့ငါတွေ့တာစာရေးတဲ့ဝန်ထမ်းလာကအတွက်ကိုမင်းတို့တလောက်လက်ဖွဲ့တစ်ခွက်ပုံမပေးနိုင်ဘူးလားဒါပဲအဲ့ဒါတို့အဲ့ဒါဖြစ်အောင်လို့ဒီကနေ့စာရေးတဲ့တိုင်းထောင်လိုက်တော့ဆိုတော့ဒီအဲ့ဒီကလေးတွေဟာတော့ ခုနကရုပ်ပြစာအုပ်ကိုဖတ်လို့ရှိရင်မင်းတို့အတွက်လူကြီးဆုံးမရတာတော်သက်သာသွားတယ်လို့သတိထားပါနော်တို့တိုင်းပြည်ကအဲ့စာရေးရဲ့တန်ဖိုးကိုမသိတဲ့တိုင်းပြည်အဲ့လူငယ်တွေရဲ့အတွက်ကိုလူရအောင်မှမသိတဲ့တိုင်းပြည်ဒီလူငယ်တွေကကိုယ်အနာဂတ်ဆိုတာလူကြီးတွေကမသိဘူးဗျာသိစိတ်ပြဖို့ကောင်းတဲ့တိုင်းပြည်ဒီလူငယ်တွေသားသမီးတွေကိုကိုယ်တဲ့ဥစ္စာဟာကိုယ်အနာဂတ်အတွက်ဆိုတာမသိဘူး ကို့အနာဂတ်အတွက်သားသမီးကအရေးကြီးတယ်ဟိုဆရာကြီးသခင်ကိုယ်တော်မှပြောတယ်အိုမင်းမစွမ်းဆိုတာဟုတ်တယ်ကွာတဲ့အိုရင်မင်းမစွမ်းတော့ဘူးဟုတ်တယ်အိုရင်မစွမ်းတော့ဘူးအဲ့တော့လူကြီးတွေကအိုလို့မစွမ်းတဲ့ခါကျသူတွေကစွမ်းလာတယ်ခလေးတွေစွမ်းလာတယ်သူတို့ကိုအားကိုးရမှာကလေးမကောင်းတဲ့တိုင်းကြီးဘယ်တော့မှအနာဂတ်မကောင်းဘူးကလေးတွေရဲ့ပညာကြီးကသိအရေးကြီးတယ် ကောင်းပြီဘယ်မှမှမပြောတဲ့မပြောခဲ့တဲ့ဟာကိုငါပြောမယ်လို့ပြောမှတ်မိတယ်ခေါ်လားနော်ဘင်းတို့ကငါပြောမယ်ဒီလိုပါဒီဥမာဆိုတာတခါလေးရတယ်ဒီမမေးရင်သိတယ်မေးရင်မသိတော့ဘူးဆိုတာအဲ့ဒါမျိုးကြီးကွာဟုတ်အင်္ဂလိပ်စကားလေးရှိတယ်တခုချက် if you don't ask me i know it if you ask me i don't know it မင်းမမေးလို့ရှိရင်ငါသိတယ်ပါမေးလိုက်ရင်မသိတော့ဘူးအဲ့ဒါတွေအများကြီးပဲမင်းပညာစာသိတာပဲမသိဘူးလားကဲသိတယ်တိုက်ဘာလို့ပြောတာဆိုဘယ်လိုပြောတာဟာမေဒါဒါတွေပြောတာပညာဆိုတာမင်းမင်းပညာမတိုက်ချင်လဲတိုက်ချင်တာပေါ့ပညာဆိုတာဘာလို့လို့ပြီးတော့ဟာဟာဘာလို့လဲရမှာမသိဘူးဟုတ်တယ်မလားကဲဟုတ် အဲအဲ့ဒါကောင်းတာမင်းတို့နိုင်ငံနဲ့အဲ့လိုအမေးဖြေသွားမှာအဲ့ဒါမှတကယ်ဟောပြောပွဲရဲ့အရသာကအဲ့ဒါဒီစာပင်လို့သင်ရတာအဲ့ဒါသိကြတာကြီးငါလည်းခုမင်းတို့ကတက္ကသိုလ်မှာရှိတယ်ငါကျောင်းဆရာပေါ့ကွာကျောင်းဆရာဆိုတာလည်းတော်တော်ကြွားကြတယ်ကွာမင်းတို့ခုကျောင်းဆရာရဲ့အကျင့်ကမင်းတော်တော်ကြွားကြတယ်မသိမချင်းလည်းပြောက်မှာမဟုတ်ပါဘူးကွာကျောင်းဆရာကျောင်းဆရာဆိုတော့ကဒီ မြင်လိုက်နဲ့မြင်လိုက်လို့ရှိရင်မင်းတွေ့တဲ့လူကိုဆရာလုပ်ချင်တာကျောင်းဆရာတို့ကအဲ့သိဖို့လို့ကျောင်းဆရာတို့ဘာလို့ရအဲ့တိုင်းပဲမင်းဟိုဘာဘာမဟုတ်သိဖို့တယောက်နဲ့သိဖို့တယောက်နဲ့ဟိုကျောင်းဆရာမတယောက်နဲ့ညားတာညားတဲ့အခါကျသိဖို့ကပြန်လာလိုက်တယ်ငါအိမ်သာတက်ပဲ ရေတော့ဘာလို့မသိမြင်ဘွားမိမလည်းပဲအားလုံးစက်ကွာစအသီးကြီးနောက်ကိုအင်တာတက်ချင်းလေတချောင်းတောင်ဘွားပြာမငါသမီးသားမယ်တမင်းသမင်းမြင်ပြီလို့ရင်သတင်းပို့စစ်ဘွားစစ်ဘွားသမီးလာပြီးစားလိုက်ပြီရတယ် ခမင်းလုံးအောင်မကြဘူးအဲ့လိုကငါလည်းတောင်ပြောပြောနဲ့ဘာရောက်မှလည်းမသိပါဘူးထားပါတော့အဲ့ရောကိုလည်းငါเจ้าဆရာအကျင့်ပါတဲ့ခါကျဆရာလုပ်တဲ့ဥစ္စာမင်းတို့သိခံတော့ကွာတစ်သက်လုံးဖြစ်လာတဲ့ဥစ္စာမင်းတို့ဆရာကနေတပည့်ကိုပြောလို့ကြောက်ပြောတော့မှအဲ့ဒါမင်းတို့ခွင့်လို့ကြပြီတော့မင်းတို့ အင်္ဂလိပ်လိုပါဟို to know all is to forgive all လေဟုတ်လားအားလုံးကိုသိချင်းသိရဲ့ခွင့်လွှတ်နိုင်ရဲ့အခြေခံပဲတဲ့သိရင်ခွင့်လွှတ်တိုင်သွားတာပဲဟိုပါတော်တော်ဘာထပြီးတော့ဆရာတော်တော်ဆရာဆင်းတော့ဆရာဘာညာနဲ့ဘာတွေတောင်ပြောပြောပြောတယ်ဆိုငါလန့်သွားမှာပေါ့ဆရာအဲ့အဲ့လိုစိတ်မမှန်ဘူးဆရာဆိုရင်ဩရတာသိသွားတော့ခွင့်လွှတ်နိုင်သွားတယ် ထားလိုက်ပါတော့ပါကဘာတွေလျှောက်ပြောမှလည်းမသိဘူးကန်ချုံတို့ဘာဘာဟိုကတော့ဆရာတွေကငါတောင်းမှတော့မှာငါပေါ်တက်ပြီးကာတွန်းလုပ်နေသလိုဖြစ်တယ်ကာတွန်းဆရာတွေတော့မျက်စိလဲသွားတယ်ဒီလိုကငါမင်းတို့ပြောနေတဲ့ဥစ္စာဒီဘဝပေါ့တကယ်ဖြစ်ပဲကိုငါပြောတော့မှာနော်ဒီဒီပြောတော့မှာ နော်ဒီပြောတော့မှာပေါ့ရည်စရာကောင်းတော့သိညစ်ဖို့ကောင်းတယ်ငါလည်းဘာလို့တော့မှမသိဒီဒီပြောမှစာကြီးကိုပြောတယ်ဆိုတော့ဘယ်ကောင်းတော့မလဲဒီလိုပါငါမင်းတို့ကလည်းဘာမှပြောသေးဘူး။အဲဒီကျွန်တော်လည်း ကြီးကြီးတဲ့အဲ့လေပေါ်ကြီးလေပေါ်တိုင်းတာဟောမင်းဘယ်လိုမှဟောဆိုကြီးတဲ့ကိစ္စမိုက်ဆာမပေးရပါဘူးဟောကြီးကွာကြီးတာ license ယူဖို့မလိုပါဘူးမင်းသူပြန်စလာကြောဘဝဆိုတာဘာလဲဆိုတော့ပြန်တွေ့ရတယ်နော်ဆိုတော့ပြန်တွေ့လဲတရားမွေးတာနဲ့တည်တဲ့ချမ်းသာတာ မွေးတယ်အကလေးမွေးလာပြီဘဝမရှိတော့ဟုတ်လားဟုတ်ပါဘူးမွေးပြီခဏရှိတော့ဦးဝဲဆိုခောက်ခန့်စိတ်သေးတော့ဘဝမရှိတော့ဟုတ်တယ်အခုငါအသက်80တက်ရှိပြီအဲ့ဒီ80တက်ဆိုရဘဝပဲမင်းအသက်20ရှိရအသက်20ဆိုဘဝပဲအဲ့တော့ဘဝဆိုတာမွေးရင်းနဲ့သေရင်းရဲ့ဈာကာလလေးကိုပြောတာအဲ့ဒီဈာကာလကဘာလဲဆိုအခြေအနေ ဟောအချိန်မပါဘဲနဲ့ဘဝဖြစ်လို့မရဘူးမင်းဘဝကိုတန်ဖိုးထားတယ်ဆိုရင်အချိန်ကိုတန်ဖိုးထားအချိန်ကိုတန်ဖိုးမထားတဲ့အကောင်ကြီးအကောင်မကြီးဘဝကိုတန်ဖိုးမထားတာပဲအဲ့ဒါမင်းတို့မထားကောင်းပြီအဲ့ဒီအချိန်ကိုတန်ဖိုးထားခြင်းအကြောင်းလေးကိုငါပြောပြတကယ်အဖြစ်ပြနော်ဒါဘယ်ပွဲမှမှငါမပြောဒီညမှာပွဲပြောတော့မှာမင်းတို့ဆရာရှိတယ် စေတနာရှိလို့ကပြောတာဒီလိုပေါ့ငါငယ်ငယ်တော့ကတော်တော်ချမ်းသာခဲ့တယ်ဒါပေမဲ့ခုနှစ်ရှစ်နှစ်လောက်အချိန်ပဲရှိတယ်အဲ့ပိုက်ပဲတို့အိမ်ကပစ္စည်းပြသွားအဲ့ကြားထဲမှာငါအဖေကသခင်ကြီးမောင်တဲ့တို့မသိအောင်ပဲတောင်ကြီးကြီးမှာတို့မသိအောင်ငါဇာတိတောင်ကြီးမှာပထမဆုံးစထောင်တဲ့ဥစ္စာတို့မသိအောင်ထားတော့စငါအဖေသခင်ကြီးမောင် နောက်တစ်ယောက်ကခင်ခင်မောင်ဦးတဲ့အတူရေးဘူးသူကနှစ်ယောက်ခင်အဲ့တော့ခင်ခင်မောင်ကဥက္ကဋ္ဌခင်ခင်မောင်ကအတူရေးဘူးတောင်းဝဲမဲ့လို့မရှိဘူးနှစ်ယောက်ခင်ရှိတာတစ်ခဲနဲ့ဒီတွေ့အဲ့ဒီတော့ငါဖေကသိပညာမတတ်ရှာဘူးတော့ဖုန်ကြီးရောက်မှထွက်တာစာရေးတဲ့ဖတ်တယ်စာတော့တော်ဖတ်တယ် တော်တော်ကိုစာဖတ်တယ်ဆိုတာငါသိတယ်နော်ဆိုကြီးမှပြန်သူ့စာဖတ်တဲ့ဥစ္စာသဘောပေါက်တာပါငယ်တော့သူ့ကိုအဖေဒီတိုင်းပဲအဖေဆိုတာကြီးပဲဒီလိုနေခဲ့တာနောက်မှစိတ်နဲ့သဘောစာတော့တော်ဖတ်ပုံရကြည့်အဲ့ဒါနဲ့ပြီးတော့ तू ကသခင်စိတ်နောက်တစ်ခုကငါကိုကသခင်ဘာတောင်းသခင်ဘာတောင်းဆိုဘယ်လိုကြောက်လဲငါကို တခင်မျိုးပေါ်သေးသေးမအောင်နိုင်နဲ့အထိတ်ပါနေတော့နည်းနည်းပြောလိုက်ဦးမထွက်တော့ဘုမေကြီးငါဆက်လိုက်ရကောင်းလားမသိဘူးနော်ဘာဖြစ်လို့တခင်လို့ခေါ်လဲသိလားမယ်အဲ့ဒီတော့အင်္ဂလိပ်ခင်မှာအင်္ဂလိပ်ကိုတခင်လို့ခေါ်ပြီးတော့ လက်အုပ်ချီရတယ်အဲ့လိုဖြစ်တဲ့အချိန်မှာမှငါရဲ့အကိုဖြစ်တဲ့ခင်မတောင်းကမျက်နှာဖြူပြီးလက်အုပ်ချီပြီးစကားပြောပြီးသခင်လို့ခေါ်ရတဲ့ကိစ္စကိုဒေါသဖြစ်လို့ဘလို့သူကလက်စင်းသားသခင်ဆိုတာဘယ်လိုလဲပိုက်ဆံပေးကိုင်းတဲ့ကောင်ကသခင်ပိုက်ဆံပေးလို့လုပ်ရတဲ့ဥစ္စာအစိကအဲ့တော့ကကြုံစားမရှိသေးဘူးအစိကအဲ့ဒါကြောင့်မို့လို့ငါတို့တိုင်းသူပြည်သားအလုံးစုံဒီ အခွန်ပေးထားတဲ့ပိုက်ဆံပေးထားတဲ့ကြောင့်ငါတို့ဒီသခင်အင်းလိုက်တဲ့ကုသမြမှာဘေငားနဲ့စပြီးတော့ပြာတာတိအစေကဒါကြောင့် သခင်ပတ်တော်အဲ့ဒီလိုလုပ်ခဲ့တာနော်မင်းပေါ်သေးသေးမတင်နဲ့ဒီသခင်ဆွဲစကလုံးပေါ်လာခဲ့ပုံစားအဲ့ဒီကနေပြီးတော့မှမင်း YMBC ရောက်တော့ သီးသလိပ်တွေကိုလက်အုပ်ချရတဲ့ဥစ္စာဒေါသဖြစ်လို့ဆိုဝိုင်းပြီးရင်းနဲ့ဆုံးဖြတ်တဲ့ဥစ္စာလက်အုပ်မချရယရနာသုံးပါးမှာအပဘာမှလက်အုပ်ချရမလို့နော်ကောင်းပြီဒါဖြင့်ဆရာကြီးတွေဘာကြီးစကားပြောတဲ့အခါကျောင်းသားဘယ်လိုပြောမလဲလက်ပိုက်ပြီးပြောတာဒါပဲလက်အုပ်မချရဘူးလွတ်လပ်ရရပြီးတော့နှစ်ပေါင်း30လောက်ရှိတဲ့ကောင်ကလူမြင်လက်အုပ်ချရစိတ်ပေါ့ ပြန်စဉ်းစားကြည့်လိုက်ပြောရတာလည်းမကောင်းပါဘူးဒါပေမဲ့ကောင်းပါတယ်မပြောလို့လည်းမဖြစ်ဘူးဘာလို့လဲခင်စိတ်ပေါက်သိရင်လို့အဲ့ဒါထားလိုက်တော့ကနာဆက်တော့ငါဖေကအဲ့သခင်ညီမောင်ဆိုတော့တို့မှသိဖြစ်တဲ့ခါကျအဲ့တုန်းကကျောင်းက၃မျိုးရှိတယ်မင်းတို့ခင်ကိုပြောလိုက်အောင် European Code လို့ခေါ်တဲ့ Mission School တွေပေါ့ ခရစ်ယာန်တွေသင်တယ်အင်္ဂလိပ်စာကြီးသင်တယ်အင်္ဂလိပ်ကြောင့်အင်္ဂလိပ်လိုပဲပြောရတယ်ဗမာလိုပြောရင်ဒဏ်ရိုက်တယ်နော်မယ်ကြားဘူးလားမင်းတို့ဗမာလိုပြောလို့ရှိရင်ဒဏ်ရိုက်တယ်အင်္ဂလိပ်ကြောင့်နောက်တစ်ခါမှာ Anglo Vernacular လို့ခေါ်တဲ့အစိုးရရဲ့အင်္ဂလိပ်နာမနှစ်ဘာသာသင်ကြောင်းနောက်ပြီးတော့မှခုံးတော်ကြီးများဦးစီးပြီးထောင်ခဲ့တဲ့မြန်မာသာသင်ကြောင်း အဲ့လိုသင်တဲ့ကျောင်းထဲမှာငါဖေကအင်္ဂလိပ်ကျောင်းမထားဘူးဗျာကျော်စာဆိုပြီးတော့မယ်ဗမာကျောင်းကိုအင်္ဂလိပ်လိုမတတ်ခဲ့ဘူးဒါမဲ့တပတ်ကိုတစ်ခါအင်္ဂလိပ်လိုသင်တော့ CAT ကကျောင်းကျော်ဝက်ခွဲပဲသိအဲ့လောက်ကလေးတော့တတ်တယ်တရားမသိဘူးငါအဲ့လိုသိနေရတာအဲ့ဒီလိုလည်းပဲဗျာစစ်ကြီးဖြစ်တဲ့ခါကျတောက်ပြေးမြောက်ပြေးတဲ့ မင်းတို့ကပြောမနေနဲ့တို့တော့မှပဲအပေါ်ကဆက်တနာကြောက်တာတစ်မျိုးဘုံချတာတစ်မျိုးအဲ့လိုကြားထဲမှာပြေးပြီးတော့ငါခစ်တဲ့ကြီးထဲမှာကြီးရတာမင်းတို့ကဘာမှမဖြစ်တော့တဲ့ကိစ္စအာကျွန်တော်တို့ကဘယ်လိုမပြောပါနဲ့တို့မပြီးငါတို့ကအဲ့လောက်ဖြစ်မှာကြုံရတာအဲ့လိုကြုံရတာခါကြပြီးတဲ့ပြီးတော့စစ်ပြီးတဲ့ပြီးကြတော့ဘုရားအောင်စားတို့သူတို့ပေါ်လာဟာလွတ်လိုက်ရပါ냐ဆိုအဲ့မှာကြောင်ကရမ်းနဲ့ငါပြည်သူရဲဘော်တွေပါနေတဲ့ကိုနက ဆိုရှယ်လစ်ပါတီဘာတွေညာတွေပေါ့အဲ့ဒီပါသင်တန်းတွေဘာတွေတက်ပါလိမ့်ရှောက်ချက်ပြီးတော့မသိလင်းနေဝါဒတို့ဘာတို့မသိလင်းနေဝါဒမသိလင်းနေဝါဒအဲ့ဒါတွေဘာတွေပါသင်တန်းတွေဘာတွေတက်ပြီးတော့ပါသလားပါတော့ငါဒီမျိုးချစ်စိတ်နဲ့ပဲပါသွားတယ်ဒါပေမဲ့ငါသိတတ်ချင်တဲ့ဥစ္စာအင်္ဂလိပ်စာတတ်ချင်တာ ဘီဆိုလို့ရှိရင်အလုပ်လုပ်လို့ရတယ်ဆရာအောင်ဒါပေမဲ့တက်ကတော့တက်ခွင့်မရဘူး။ तू က A list နဲ့အောင်တဲ့ခါ तू ကတက်ကတော့ဆက်မတက်ဘူး။ तू ကနိုင်ငံရေးသမားကြီးဖြစ်ပြီးတော့ဒီတဲ့ခါကျတော့ तू ကသိပ်ပြီးတော့စာဖတ်တဲ့ပုဂ္ဂိုလ်ပါ။ငါကျေးဇူးရှင်ကြီးပေါ့မရှိရှာတော့ပါဘူးနော်။ငါတော့အသက်80ဆိုတော့ဘယ်ရှိတော့မလဲ။တွေ့ကြည့်။အဲ့ဒီမှာနေတော့မှငါ့မှာကိုကျော်စိတ်လုံးငါခေါ်တယ်။သူနဲ့ငါနဲ့အိမ်နေချင်း အားလုံးကကိုကျော်စိန်ကိုတယ်ဒါမှငါဓာတ်ငယ်ငယ်လေးနဲ့ပြီးတော့ကိုကျော်စိန်မဲတော့ကိုကျော်စိန်တို့ကျွန်တော်အင်္ဂလိပ်စာသင်နေနေများဆိုပြင်လကွာတဲ့ဆိုစာအုပ်ကမရှိစာအုပ်အင်္ဂလိပ်စာသင်ဖို့စာအုပ်ကမရှိတော့သူကဒီ Burmese economics life ဆိုဗမာစီးပွားရေးပြဿနာဆိုတက်ကတော်မှာပြဋ္ဌာန်းထားတယ်ကုသပြဋ္ဌာန်းတော့အဲ့စာအုပ်ကြီးဘုရက်ကြီးပြဋ္ဌာန်းတော့အဲ့စာအုပ်ကြီးကသူကထောင်ထဲမှာဖောက်ဖို့လို့ဆိုပြီးတော့ကောက်ပြီးဆွဲချတယ်ကပါလာတော့ ငါပါဗျာပဲအဲ့ဒီစာအုပ်ကြီးကိုထဲကစာကြောင်းလေးတွေထုတ်ပြီးတော့မှ active voice passive voice ကိုသင်ခဲ့ရတာကဲအဲ့တော့သင်တော့ငါတိတ်စိတ်ဝင်စားတယ်တိတ်တက်ချင်တော့တိတ်တက်ချင်တော့အဲ့မှာဒီမင်းတို့ကရွတ်ပြရင်မင်းတို့အာဟောနိုင်မယ်ကြော့ပါတော့နော်ကျင်လေးခွေးထိုင်တော့မယ်နော်ဘုံဘုံကြီးတရားဟောလို့ဖြစ်နေဟုတ်လား အေးလိုက်တာသိရောသင်တဲ့အခါကျတော့ကွာငါဒါတကယ်အဖြစ်ပြက်တယ်နော်မင်းတို့ငါပြောရင်လည်းဆိုတာအဲ့ဒီမှာသင်တော့ငါထောင်၄တောင်ပေါ့ပထမဆုံးတောင်ကြီးထောင်နောက်မကွေးထောင်နောက်တစ်ခါတောင်ကြီးထောင်ပြန်ရောက်နောက်တစ်ခါကျပြေးထောင်နောက်တစ်ခါတည့်ထောင်၄တောင်ကားပေါ့ထောင်၄တောင်နေကြအားလုံးပေါင်း9လလောက်ကြာအဲ့ဒီမှာအင်္ဂလိပ်စာကိုငါ၄လကျော်လောက်သင်ခဲ့ရတယ် အဲ့ဒီလေးလကျော်တော့သင်္ကန်းကြီးကိစ္စဟာအဲ့ဒီအချိန်မှာထောင်ထဲမှာကြားထိုးတဲ့လူနဲ့ချက်ထိုးတဲ့လူနဲ့စစ်ဘီရင်ကစားတဲ့လူဒါတွေဘုလုံးနဲ့ငါအိလိမ့်ဆံပဲလုပ်တယ်အပြင်ရောက်တဲ့အခါကျတော့မင်းတို့ငါကြွားရပါကြွားတော့မယ်နော်မင်း English လို့ခေါ်တဲ့ English literature နဲ့အောင်းနေတာငါစာမေးဘီအေကိုအဲ့ဒါနဲ့အောင်းနေတာအဲ့ဒါဘယ်လောက်ပဲသင်ရလဲ လေးလကျော်တော့ပြိပတင်ရတယ်ငါအချိန်လေးကိုသုံးခဲ့တယ်ဆိုတာမင်းတို့ပြောချင်တာအဲ့ဒီဘဝတစ်ခုမှာမင်းဘဝတစ်ခုမှာအချိန်ကုန်မင်းဘယ်လောက်အသုံးချလဲဒါမင်းဘဝလူငယ်တွေကြက်ကြက်တရိထားပါတော့မင်းကိုမောပြောလိုက်မယ်မိမယူတာအစလင်ယူတာအစကောင်းပါလေပါလိမ့်မယ်နော်တရိထားဖို့ဆိုတာမင်းယူမဲ့ယောက်ျားလေးကို ကောင်လေးတွေကပြောမှာပေါ့ရည်သားစကားပြောမှာပေါ့ခင်မချစ်ပါတယ်ခင်ပါတယ်အမလေးပါဇက်တဲမှာတော့ငုံထားနေတာသိပေါက်ချောင်မှာဆိုလို့ပါညာဟုတ်လားဒါတွေပြောမှာပေါ့သူပြောတဲ့ဥစ္စာမယုံနဲ့အရေးကြီးတယ်ဆိုအဲ့ဒီကောင်လေးဟာနားထောင်မိန်းကလေးတယောက်ကိုကဲခါတိပစ္စည်းယောက်ျားတယောက်ကိုကဲခါတိပစ္စည်းအဲ့ဒီကောင်လေးဒီသို့မဟုတ်အဲ့ဒီကောင်မလေးဒီသူ့ရဲ့အားလက်ချက်ကိုဘယ်နေရာမှာသုံးလဲဆိုတာကြည့်ပါ ဒါအပြစ်ဖြတ်တာပဲလက်ခုပ်တီးမနေနဲ့ကိုယ့်ကိုယ်ကိုပြန်စဉ်းစားဖို့ပြောတာအဲ့ဒီလက်ခုပ်တီးတဲ့ကောင်ကမိတ်ချိန်ဘယ်လိုသုံးလဲပြန်စဉ်းစားဒါပဲအရေးကြီးဆုံးကအားလက်တဲ့ချိန်ကိုပဲဘယ်လိုသုံးတယ်လဲဒါပဲဥပမာအခုပိုးပြီးဆိုးလာတဲ့ဥစ္စာပါဆိုမင်းတို့ရဲ့အားလက်တဲ့အချိန်တွေကိုသုံးတဲ့နေရာတွေကအများကြီးပေါ်လာတယ် ရွာရွာမှာစာရေးလိုက်တာမရှိပြမယ်ဗလေးခုံရှိဟုတ်လားအရက်ဆိုင်ရှိအပြည့်စီပြည့်စရာနေလေဒုံကြီးဟုတ်လားအဲ့ဘယ်နေရာမှာအချိန်ကုန်တယ်ဒါမင်းကိုမင်းစစ်ဖို့အဲ့ဒီကုန်တဲ့အချိန်မျိုးမှာဘယ်မှာကုန်ဖို့ကောင်းလဲဆိုစာကြည့်တိုက်မှာကုန်အောင်ဒါကြောင့်စာရေးတိုက်ကိုလုပ်ပါလို့ပြောတာရဲရတဲ့ခုမှဒါပဲပြောချင်တာရှေ့တော့ကတို့ရဲ့ ဒီ traditional education လို့ပြောမှာပေါ့တို့ရဲ့ဒီတာမန်ရိုးရာသင်ကြားမှုတွေ့တဲ့ခါကျဘယ်မှာအခြေကုန်လဲဆိုတော့ပညာသင်ကြားရေးဌာနဘုန်းကြီးကျောင်းအဲ့ဘုန်းကြီးကျောင်းကကိုင်းကြီးအကျယ်ကစားပွဲရှိတယ်ကိုရင်တွေကလည်းကမင်းညောထားတယ်ကျောင်းသားလေးတွေကမင်းတွေကကစားပွဲလည်းအပြီးပြီးလဲပြီးတော့ဘုန်းကြီးမဲ့တော်ပြီးစားပြန်ဟာသူ့ဟာတဲ့သူโอเคပဲတို့မှဘုန်းကြီးကျောင်းလည်းပဲမတော်တော့ စားတဲ့ကျောင်းကလည်းကစားပွဲမရှိကုတီမှာကစားပွဲတော်တော်ကြီးတယ်မဆိုးစားရိုက်ပဲပါလေကဲဒါကိုလို့ရမယ်ရတော်မှာရှိတဲ့လူကြီးတွေဟာနော်လူငယ်တွေကိုရွှေချမှာအနာကတောက်ပါမယ်ဆိုတာသဘောပေါက်တယ်အဲ့ဒါသိအဲ့တော့ခုနကပြောခဲ့တဲ့ဥစ္စာထဲမှာပါတဲ့ဥစ္စာထဲမှာမှတ်မိတယ်မလားငါလေးကငါလာလောက်ကလေးဒီလုပ်ခဲ့တာ အဲ့ဒါဘဝမှာတော့ကိုကြိုးစားပန်းစားလုပ်ခဲ့တာခုနောက်ပိုင်းတော့လည်းငါခုဆိုလို့ရှိရင်တော့ငါအချိန်ကအလကားကိုမခံဘူးပေါ့နော်ဒီစာဖတ်တယ်ပြီးတော့စာဖတ်ပြီးတော့ငါဖတ်ရမှာလားဆိုတဲ့ခါကျငါဖတ်ရလည်းမကောက်ဘူးငါအမှန်တိုင်းပြောလို့ရှိရင်မူလာတော့ဒီ OBJ တို့ကန်ကျော်တို့အကုန်လုံးသိတယ်ကွာသူအကုန်လုံးသိတယ်ငါစာပေရန်မိုးလို့ခေါ်တယ်ငါ့ကိုစာပေရန်မိုးတဲ့စာဘလူချမ်းမင်းသားတဲ့ဟာနာမည်အဲ့ဝေဘာရေးလုပ်ခဲ့တာလုပ်ခဲ့တဲ့ခါကျ88ပြီးရော 88ပြီးတဲ့အခါကျခလေးရကျောင်းကြီးရလည်းပြိတ်တာဘယ်သွားမှမသိဘာလို့မှမသိအဲ့ဒီလိုဖြစ်နေအချိန်မှာငါဘာဖြစ်လဲဆိုဒီသမောင်ငါလို့ဒီစာရီပီရီကြောင့်ဝေဖန်ရေးတွေကြောင့်ရှောက်ရေးနေဒီဘယ်သွားမှမသိတဲ့ကလေးတွေကငါဘာမှမရဘူးလားဆိုတော့အဲ့ဒီမှာငါဒီကလေးတွေကိုငါဝါကိုငါမြုပ်နှံမှာတော့ဆိုမျိုးဆက်တွေတိုးတက်ဖို့ဆိုတော့ငါစရည်တာပဲတောက်လျှောက်ဒီနေ့ထိ ဟုတ်လားဒီမျိုးသက်တွေမကောင်းလို့ရှိဘာလုပ်မှလဲငါငါဘဝနေဝင်ကြီးမကောင်းနိုင်ဘူးဒီကလေးတွေကောင်းမှာပေါ့ဟာလူကြီးတွေကပြောတဲ့ခါကျတော့ဒီတနေ့တော့ငါပဲငါပြောခဲ့သေးတယ်ဒီဟာမင်းတို့လည်းကောင်းလေးတွေလည်းငါပြောအောင်မယ်ဟိုတနေ့မှဟိုငါကဆုချင်းမြင်မွေးလေးငါသွားဟိုဂုံနူးတွေပါလေအောင်းတဲ့ကလေးတွေပေါ်သွားပြီ အဲ့ဒီဂုဏ်လူတွေပေါ်ဟာလေးပါးသာဂုဏ်လူတို့သုံးပါးသာဂုဏ်လူငါးပါးသာဂုဏ်လူပေါ်ဟာအဲ့ဒါဆုပေးတဲ့ခါကျဆရာကြီးကောင်တဲ့ကဆုပေးပါဆိုငါပေးပေးရတာပေးပေးတဲ့ခါကျငါပြောခဲ့မင်းတို့လို့ဝင်ပါတယ်လို့အဲ့တော့အဲ့ကောင်လေးတွေလည်းမှတ်ထားအောင်မယ်ကောင်မလေးတွေလည်းပါလိမ့်မယ်အဲ့ဂုဏ်လူနဲ့အောင်တာဖိဖိကျွန်တော်ဂုဏ်လူပေးဘယ်နှပါးသားနဲ့အောင်တယ်ကျွန်တော်ဘယ်လောက်ပေးပါညာဆိုပေးတဲ့ခါကျတော့ဒီဘာသာအောင်တာအောင်လုပ်ပေးတာဘယ်သူကလုပ်ပေးတာမိဘအကြောင်းထားပေးတာဘလို့အတွက်တော့သူ့အတွက် အဲသူဂုံသူနဲ့၄ပါးသာအောင်တဲ့အတွက်ပိုက်ဆံ၄ရောက်ပြောအောင်ဆိုမိဘပေးလိုက်ရဆိုတော့ဟာမင်းဥစ္စာပါတော့ဥပါဒနဲ့စဉ်းစားကြည့်တယ်အဲ့တော့ငါပြောပြတယ်သူဘာနဲ့သူဆိုတို့တိုင်းပြန်အဲ့တိုင်းပြန်ဥပါဒဆိုတာတို့ဟိုငါနှစ်ပြားသုံးပြားဆွဲလားငါးပြားဆွဲလားမသိပါဘူးကွာတေမိဇက်တုံးလေအဲ့ဒီမှာပါတယ်ဆိုတာအဲ့ဒီတေမိမင်းကဆင်ကိုနဲ့အလိုဆန်းတော့တေမိတေမိမင်းကိုစကားပြောအလိုဆန်းမလို့တော့ဆင်နဲ့အလိုဆန်းမလို့တော့ဆင်နေကနေတော့အဲဆင်နဲ့အလိုဆန်းရမယ် ။ဒါပေမဲ့တိတိုက်စားလို့တော့မဖြစ်သေးဘူးတဲ့ဆင်မိုးတော့အရက်တိုက်အောင်မှဖြစ်မယ်။ယောငါတစ်ခွဲ့ငါတစ်ခွဲ့ယောငါတစ်ခွဲ့ငါတစ်ခွဲ့အဲဟဲဆင်ကတော့တော်တော်မူးသွားပြီတဲ့။တို့တိုင်းပြအဲ့လိုပါငါတစ်ခွဲ့ငါတစ်ခွဲ့ပြီးတော့ကြာဆင်မှုတဲ့တော့တော်ခါခဲ့တယ်။哎呦！ ငါပြောတဲ့အဲ့ကိုတော့ဂုံလူရတဲ့ကောင်လေးမင်းတို့ကနေစမ်းမအောင်ကွာဂုံလူရအောင်လည်းပြီးပါပြီဆိုကြောင်းထားလိုက်ကျူရှင်ပို့လိုက်တယ်ပိုက်ဆံတွေပေါ်တယ်မင်းဂုံလူရတဲ့ခါကျတော့လည်းပဲမင်းကကျွန်တော်ဂုံလူပါရတယ်ပိုက်ဆံဘယ်လောက်ပေးတထောင်ပေးနှစ်ထောင်ပေးမင်းတို့တောင်းနေတယ်ဆိုမင်းတို့ကငါတစ်ခွက်ငါတစ်ခွက်ကများလွန်နေပြီလို့ပြောခဲ့တယ်ဟုတ်လားဟုတ်ပါဘူးအဲ့တော့မင်းတို့လည်းပြန်စဉ်းစားကြကောင်းလေးတွေကောင်းမလေးတွေလည်းပြန်စဉ်းစားကြပြောချင်တာက ဒီမဲ့တခုတည်းမင်းတို့ပြောချင်တဲ့ဥစ္စာမင်းတို့ဟာမင်းတို့ကိုမင်းတို့ပြန်တွက်ပါအချိန်ကိုဘယ်လောက်သုံးလဲဆိုတော့အဲ့ဒါစဉ်းစားဒီတို့တိုင်းပြည်ရမယ်ငါပြောမယ်တော့ဟုတ်ကဘာမှာတို့တိုင်းပြည်လောက်ချမ်းသာတဲ့တိုက်ပြီးမရှိဘူးပြီးတော့ဒုတိုင်းပြောင်းမွဲတာလည်းမရှိဘူးနော်ဒါတပိုင်းပေါ့ဟုတ် if you အင်္ဂလိပ်ပြောင်းရေးရတယ်ဆိုတာဒီလိုကပြောအင်္ဂလိပ်လိုပြောမယ် if you tickle the earth it laughs with the crop ဆိုပြီးအင်္ဂလိပ်လိုမှာတိတ်စားဗမာလိုကပြန်တော့မြေကြီးကိုဂလိထိုးလိုက်လို့ရှိရင်အသိဉာဏ်တို့ဖြင့်ရေမောသောတိုင်းအာမြေကြီးကိုဂလိထိုးတယ်ဆိုတော့ထွန်တာရတာပေါ့ကွာမြေကြီးကိုဂလိထိုးလိုက်ရင်တဲ့အသိဉာဏ်တို့ဖြင့်ရေမောသောတိုင်းပြည်တို့တိုင်းပြည်ကိုတင်စားပြီးခေါ်တာစားတို့ကအဲ့ဒါမသုံးတော့ဘူး ဒီလောက်ကြီးကောင်းတဲ့အတန်းနဲ့ဒီလောက်ကြီးကောင်းတဲ့အတန်းနဲ့တို့မတို့တော့အဲ့ဒါပါလဲဆိုတဲ့အခါကျတကယ်ကိုအကြီးကျက်တို့ကမတွေ့ဘူးလို့အဲ့တော့ငါကခုနကပြောခဲ့တဲ့အိမ်မှာထောင်ထဲမှာနေခဲ့ရတယ်ဆိုမင်းတို့ကပြောတယ်ထောင်ထဲမှာနေခဲ့တဲ့လေလာငါးလောက်အချိန်လို့အားရပါရငါသုံးခဲ့တယ်အခုဒါကြောင့်မင်းတို့စိတ်မောမှာတကူတကမင်းတို့ငါဖိတ်နေရတယ်နှုတ်လို့ရှင် no no no nobody ဘာမှမဟုတ်လက်ကားကောင်ဖြစ်နေမှာ ဒါမဲ့ငါအချိန်လေးကိုငါသုံးတယ်မင်းတို့လည်းပဲမင်းတို့အချိန်ကိုမင်းတို့သုံးကြည့်သမှာဖြစ်ပါလေမင်းအချိန်ဆိုတာရှိလားမေးပြီးတော့မမေးရင်တော့သိတယ်နော်မေးရင်မသိတော့ဥစားမှတ်မိလားငါပြောရတယ်ကဲအချိန်ဆိုတာဘာလို့ပြောတာမင်းတို့က All right very good ဟုတ်လားငါမင်းတို့စိတ်ခေါ်နေပြီနော်ဘယ်နှချက်တီးတော့နှစ်ချက်ရှင်းရင်နောက်ဆက်လာအဲ့ဒီနှစ်ချက်တစ်ခုနဲ့တစ်ခုမကွာဘူးလားအဲ့ဒါအချိန်လေးဟောမင်းပြည့်စုံမပါပဲနဲ့အချိန်ကြီးလို့ရတာပြဿနာအဲ့တော့အချိန်ဆိုတဲ့ဥစ္စာဟာရှိတယ်ဆိုရင်လည်းဟုတ်တယ်မရှိဘူးဆိုလည်းဟုတ်တယ် ဘာမှမရှိလို့ရှိရင်ခြေစွာရှိမလားလောကကြီးမှာဘာမှမရှိဘူးဆိုတော့ကဲနေလည်းမရှိဘူးလာလည်းမရှိဘူးနေဝင်လာလည်းမရှိဘူးလာထွက်တာလည်းမရှိဒီတိုင်းကြီးရှိနေတယ်ရှိရင်ခြေရှိတာမရှိလားဟာမဲအကုန်ယူကုန်လိမ့်မယ်ဆရာဦးအောင်လည်းလုပ်တာနဲ့ဇီးကုန်ယူကြရဲ့တဲ့ဆောက်တော့တော့ရကြတော့ငါဒုက္ခရောက်ကုန်လိမ့်မယ်ပြောချင်တာကမင်းသုံးလို့ရှိရင်အချိန်စွာရှိတယ် မတုံးရင်အခြေတော်မရှိမင်းတုံးသလားမတုံးဘူးလားမင်းပေါ်မှာတည်အချိန်ဆိုတာတမိုးရှိသလားမရှိလားမင်းပေါ်မှာတည်တမိုးမရှိဘူးဆိုလည်းမရှိရှိတယ်ဆိုလည်းရှိတယ်မင်းအသက်ဘယ်လောက်ရှိလဲ16နဲ့16နဲ့ဆိုတာအချိန်မိုးလို့ပါလေမင်းအသက်ဘယ်လောက်ရှိလဲ20 20ဆိုတာအချိန်မိုးလို့ပါလေခဏလေးကွာညုံတော့အဲ့ဒါအချိန်မိုးလို့ပါလေအဲ့တော့မင်းအချိန်ကိုဘယ်လောက်သုံးလဲဘယ်လိုသုံးလဲအဲ့ဒါမင်းတို့စဉ်းစားတော့ ဒါဒီဒီကဒီနဲ့ဒီဟောပြောရတော့ငါဟောပြောမဟုတ်ချင်ဟုတ်မဟုတ်ချင်ဘူးငါမသိဘူးနော်ဒါဒါမဲ့တစ်ခုရှိတယ်ကသိကြတာတော့မင်းတို့တို့ကပြောနေတာပဲငေါ့နေတာလားဆဲနေတာလားငါမသိဘူးမင်းတို့အတုံးမကြဘူးလို့ပြောတာလားလည်းငါမသိဘူးဒါမဲ့သိကြတာတခုတော့မင်းတို့တို့ကပြောတာအဲ့ဒါတော့မသိဘူးအဲ့တော့ဘုရားကဒီ ထောင်ထဲမှာနေခဲ့ရတဲ့ကိစ္စငါလိုပဲထောင်ထဲမှာကြီးပေါ်သွားတဲ့လူတွေအများကြီးပဲမင်းဒီနားမှာနေဘယ်မှမသွားနဲ့ဆိုဒီတိုင်းနေရငါလည်းအဲ့ချိန်တော့အသက်ကဆက်ခွန်ဆက်ရှိထောင်ထဲမှာရောက်မိမကိုးကျင်လိုက်တဲ့အရွယ်ပြောမနေဘူးအတမ်းမထောင်ထဲထက်တော့မိမဝေးလို့အထက်စင်အောင်မမြင်ရဘူးဟုတ်တယ်အဲ့တော့ဒါပဲဒါလေးပဲကြည့်တော့တာဒါလေးပဲစဉ်းစားတာ ဒါလေးပဲဖတ်တော့တာပေါ့အဲ့ဒါလေးနဲ့လည်းငါဖြစ်လာခဲ့တာဗျာနောက်ဆုံးပဲကြကိုအောင်တယ်ကိုအောင်တယ်ဆိုတော့မင်းတို့ဒီကနေတကူးကဖိတ်ပြီးငါခေါ်နေရတယ်ကဲဒါပဲငါအခြေအနေကိုငါအသုံးချခဲ့တာဒါကြောင့်ငါအခြေအနေကိုငါအသုံးချခဲ့တဲ့အတွက်ကြောင့်ငါဒီလိုဖြစ်လာခဲ့တယ်မင်းတို့ငါတကူးကဖိတ်နေတယ်မင်းတို့လည်းအဲ့ဒီလိုအသုံးချလို့ရှိရင်ဖြစ်တယ်လို့ငါပြောတာ တခါလေးညအဲ့ဒီအချိန်အသုံးချဖို့နဲ့ပတ်သက်ပြီးတော့ဘာတွေရောက်ရောက်သွားမှလည်းမသိပါဘူးကွာငါတွေးမိတဲ့ဥစ္စာတွေကပေါက်တက်ကြရတယ်ဖြစ်ဖြစ်တော့တခါကျပြောရတာတခါကျဟောပြောဘဲနဲ့လည်းမတူဘာတွေမှလည်းမတူအချင်းချင်းပေါက်တက်ကြရရှောက်ပြောလို့ဖြစ်ပြီလည်းမတတ်နိုင်ဘူးသိခံတော့ကွာမင်းတို့ဥမာဆိုတော့ငါကမင်္ဂလာတုတ်ကိုဒီပြန်ရည်မင်္ဂလာတုတ်မင်းတို့သိတာတယ် ဟုတ်လားဒါမဲ့ငါမာတာပိတုပဋ္ဌာနာဗုဒ္ဓရာဇသတိမောအနာကုလသကမနာဣဒ္ဓမင်္ဂလမှုတော့ပါညာဆိုတဲ့ဆိုတာမာတာပိတုပဋ္ဌာနာမိဘတို့ဟာကျိုးပေးဆောက်ရှောက်ရင်လည်းကောပါညာဆိုတယ်ကိုယ်မဟုတ်တယ်အခုပြန်စဉ်းစားကြည့်ခါကျတော့ဒုတိမိဘတွေဆိုရပါလို့ကမှန်ခုငါဆောင်းပုတ်ကလေးတစ်ခုရှိတယ်ကွာငါအဲ့ဒါလေးမင်းတို့နည်းနည်းပြောလိုက်ချင်တယ်ခေါင်းကတော့ရေးပြလိုက်တဲ့တည်း အဲဒီငါငါငါစိတ်ကူးတဲ့ပေါက်တဲ့စံမိုးဖေးပါငါရေးထားတဲ့ဥစ္စာတွေငါကြက်ရွေးကြက်တယ်ငါကိုယ်ငါပေါ်တယ်အဲ့ဒါလေးရေးမိတဲ့ဥစ္စာတွေသဘောကျတယ်အဲ့ဒါလေးလည်းမင်းတို့ပြောလိုက်အောင်ပါတောင်းဝင်သိခြင်းဒီကိုခြင်းနော်ဘာလဲနော်တောင်းဝင်သိခြင်းဒီကိုခြင်းတောင်းဝင်ယူဝင်ခြင်းဒီတတ္တိဘာလဲတော့တောင်းဝင်ယူဝင်ခြင်းဒီတတ္တိတောင်းဝင်ဆောင်နိုင်ခြင်းဒီစွမ်းရည် ဘာလဲတော့တာဝန်ဆောင်တိုင်းချင်းဒီတိုင်းတိုင်းပရမသုသာလို့တာဝန်သိချင်းဒီကိုချင်းတာဝန်မသိရင်ကိုချင်းပြတ်တာပဲမင်းတို့ဒီထွက်ရတာမိဘတာဝန်သိလို့တော့မယ်တာဝန်မဲ့တဲ့မိဘတွေငါနှစ်ယောက်သုံးယောက်တူလေကလေးတွေကအကုန်ကစင်ငယ်ဖြစ်ကုန်တာတာဝန်မသိတော့မိဘတွေရဲ့သာသမီဖြစ်ရခြင်းမင်းငရဲ တောင်းမဲ့သောသားသမီးတို့ရဲ့မိဘဖျားခြင်းသည်လည်းမရေဟာမယ်ဟုတ်လားတာဝန်မသိရင်ကိုချင်းပြက်သွားတယ်လူတယောက်တာဝန်မဲ့တဲ့အတွက်ကြောင့်မလို့မိထလောင်နိုင်တယ်ဒီလိုရက်ွက်တစ်ခုလုံးပြောင်းသွားနိုင်တယ်ဟုတ်လားတာဝန်မဲ့သောမိဘရဲ့သာသမီဖျက်ခြင်းသည်လည်းငရေတာဝန်မဲ့သောရက်ွက်လူကြီးရဲ့အယတုယတာဖျက်ခြင်းလည်းဒုက္ခ ဒါပေမဲ့တော့မြို့မြို့အကြီးကဲမယကပါညာမညာစားရှိသောဥက္ကဋ္ဌတို့ရဲ့မြို့သူမြို့သားဖြစ်ရခြင်းလည်းဒုက္ခဒါပေမဲ့တော့အစိုးရရဲ့ပြည်သူပြည်သားရှင်ဒုက္ခဟုတ်လားနော်ဒါပေမဲ့တော့တိုင်းသူပြည်သားတို့ရဲ့အကြီးကဲဖြစ်ရခြင်းလည်းဒုက္ခဟုတ်လားဒါကြောင့်ဒါဝင်သိခြင်းပြီကိုခြင်းဟုတ်လား တာဝန်သိခြင်းသည်ကိုခြင်းတရားတာဝန်မသိရင်ကိုခြင်းပြက်တယ်နော်တာဝန်ယူဝင်ခြင်းသည်တတ္တိတတ္တိရှိရတယ်အင်္ဂလိပ်စကားလေးတစ်ခုရှိတယ်ကွာငါအင်္ဂလိပ်လိုမပြောတော့ပစ္စည်းဥစ္စာဆုံးရှုံးလို့ရှိရင်အများကြီးဆုံးရှုံးတယ်မိတ်ဆွေကောင်တယောက်ဆုံးလို့ရှိရင်ဆုံးရှုံးရင်ပိုးပြီးဆုံးရှုံးတယ်တတ္တိဆုံးရှုံးလို့ရှိရင်မင်းပြီးသွားပြီကုန်ပြီ တတိရှိရတယ်အဲ့တော့ဒါတော့အင်္ဂလိပ်လိုနည်းနည်းယူလိုက်မယ်ကွာဟိုတချို့ကောင်းလေးတွေပါတော့ဟုတ်လား He who loses his wealth loses much လူတယောက်ဟာတတိကိုရော wealth စိစိဥစ္စာဆိုယူလဲ loses much အများကြီးဆိုတယ် He who loses a good friend loses more မိတ်ဆွေကောင်းတယောက်ဆိုယူရင်ပိုးဆိုယူနေတယ် He who loses his courage, look at the social net, loses all good. အဲ့တော့တတ္တိဆိုလိုက်တဲ့အခါမင်းတို့ကခါရာတေးတွေဘာတွေကင်ပြီးတော့တိုက်ဝဲခိုက်ဝဲအဲ့လိုမျိုးကတတ္တိမဟုတ်ဘူးတတ္တိဆိုလိုက်တဲ့ဥစ္စာမဟုတ်ဘူးငါဒီကိစ္စကိုငါလုပ်မယ်အဲ့ဒီလိုဆုံးဖြတ်ပြီးတော့တာဝန်ယူဝင်ရင်းသည်တတ္တိနော်ငါမိဘကိုငါလုပ်ကြည့်မယ် ငါအသက်ရှင်နေသမျှကာလပတ်လုံးအသက်ငွေငွေရှိနေသမျှကာလပတ်လုံးမှာငါမိဘမဆင်းရဲစေရဘူးငါသားသမီးမဆင်းရဲစေရဘူးဟာရတတိပေါ့အဲ့ဒီတတိလို့လားဟုတ်လားနော်တတိနော်ကောင်းပြီအဲ့ဒီတတိဟာဘလောက်အရေးကြီးလိုက်တယ်လဲလို့ဆိုင်တဲ့ခါကျတော့ဒီဥမာဆိုရတော့ပါ ယောက်ျားတယောက်မှတတ္တိရှိတာမိန်းမတယောက်လည်းတတ္တိပဲမင်းမိန်းမတွေရဲ့တတ္တိပေါ်သေးသေးမတင်နဲ့တော့နည်းတဲ့တတ္တိမဟုတ်ငါတမီးရမှာပြောနေမယ်ကလေးမိုးဝနာတခုတည်းနဲ့ငါဆလံပေးတယ်မင်းစဉ်းစားကြည့်မယ်မကြီးနဲ့မင်းတို့ကောက်တယ်ငါဘိုက်ကိုတနေ့ငါကြက်သားငါကြက်သားတို့ပြီးတော့ခါချီတာမယ်မယ်ကိုလာတင်ဒီမင်းကိုတနေ့ငါကြက်သားတို့ပြီးချီတော့မင်းတို့သေပဲကောင်းနေကြီး မင်းမင်းအိမ်သာသွားလည်းမပြုတ်နဲ့ဓမင်းသားလည်းမပြုတ်နဲ့တင်းငါးချက်သာဒီထုတ်ကြီးမင်းလွယ်တာသာမင်းလုံနိုင်မလားမင်းဟုတ်လားမင်းအဲ့ဒီတတိကွာနေလားကလေးမွေးတဲ့ခါကျတော့မင်းဟုတ်မကောင်းတော့ဘူးကွာညစ်လိုက်ရတဲ့ဥစ္စာတခါတည်းကိုအဲ့ဒီမှာကိုတခါတည်းအဲ့ဒီဆိုပြီးတော့အဲ့လိုညစ်လိုက်ပြီးတော့မှမွေးမယ်အမလေးဆိုပြီးတော့ ဒီနေရာတွေအသက်ပြောက်သွားသေရင်လည်းတော်ပါပြီကိစ္စမရှိပါဘူးလို့သူတို့စိတ်ထဲမှာသေသွားရင်တောင်မှမနှမျောတော့ပဲနဲ့ဝင်းမြဝင်းကလက်ခံလိုက်တဲ့ကြောင့်ဆင်းရဲသွားတယ်ကတော့မကြုံဘူးပေါ့ကွာသူတို့ပြောတာဒါကကိုရင်းမဟုတ်လေကွာသူတို့ပြောပြတာကအများပြောတာပဲလို့အဲ့ဒီမှာခလေးပွေးလိုက်တာဟိုဝဲဆိုခေါ်လိုက်တော့ဟဲယောက်ျားလေးဟဲ့အသားလေးကခလေး အဖေနေနေနဲ့တူတယ်ဟဲ့ဒီသမ်းမအောင်ဆိုတဲ့ခါကျဒါလေးကြည့်ပြီးတော့ဩကတာလေးသူကငါသမီးလေးအဲ့ဒီမှာဖြစ်သွားတယ်မင်းတတိနေလားပြောချင်တာကအဲ့ဒီမိမတွေရဲ့ကလေးမွေးဝဲနဲ့တတိတစ်ခုတည်းနဲ့တို့ကအလေးပြုတ်တယ်လို့ပြောတာသူတို့ကတကယ်စဉ်းစားကြည့်ပါမယ်လေးလေးနဲ့နဲ့စဉ်းစားကြည့်တော့မယ်အဲ့တော့ပြောချင်တာကတတိဆိုတာမင်းတို့မှာယောက်ျားမှာရှိတာမဟုတ်မိန်းမမှာရှိတာမဟုတ်အကုန်လုံးမှာတတိရှိတယ် တတ်တိမရှိရင်တော့မင်းဘာမှမလုပ်ပါနဲ့တက္ကကြီးဘာမှမဖြစ်တော့မင်းဘာမှကိုမဖြစ်နဲ့တော့တတ်တိမရှိရင်အဲ့ဒါအရေးကြီးပါလေဒါကြောင့်တာဝန်သိခြင်းသည်ကိုခြင်းတာဝန်ယူဝင်ခြင်းသည်တတ္တိတာဝန်ယူနိုင်ပါစေယောက်ျားတော့တာဝန်ယူနိုင်ပါစေဟာဖရာမင်းအဲ့ဒီဟာပြောနေတာသူတို့ကိုဖရာမလို့ကိုပြောတာမဟုတ်ပါ လောကကြီးမှာတဲ့ပဲကိုယ့်အလုပ်ကိုကိုယ်လုပ်နေရင်ကုသိုလ်ရတယ်လို့သုံးမျိုးရှိတယ်ဗျာနော်ပရမဆုံးတိကညာတော်တဲ့သူရဲ့ရဟန်းကျင့်ဝင်တဲ့သူ့ဘာသူကျင့်တာအလိုလိုနေသူ့ဒီဝီနည်းနဲ့နေအောင်ကျင့်နေတာနဲ့ကိုအလိုလိုကုသူကကုသိုလ်ရတယ်ကြာလှူဖို့တမ်းမလို့ဘူးတဲ့သူ့ဘာသူကုသိုလ်ရတယ်နောက်တစ်ယောက်ကမင်းဧကရစ်တဲ့သူ့မင်းရဲ့တရားရတာညီအောင်လုပ်တယ် တကယ့်ကိုညီအောင်လုပ်လို့ရှိရင်တိုင်းသူပြည်သားအကုန်လုံးကိုအေးချမ်းချမ်းသွားနိုင်တာနဲ့အောင်လုပ်ပေးတဲ့အတွက်ကြောင့်စောင့်ရှောက်နေတဲ့သူ့မင်းကြီးတရား10ပါးဟုတ်လားခုနကမင်းကြီးတရားခုနပါ၄ပါးဘာညာစသည်အပြင်အဲ့ဒါတွေနဲ့ညီလို့ရှိရင်လည်းကိုအရှင်မင်းကလူလူလေးကုလူရတယ်အဲ့ရှင်မဂါပတိအဲ့ရှင်မကိုငါသိတယ်မဲ့ ဘုရားကပထမတော့ကအိရှင်မကိုဘယ်တဲ့ကြောင့်မှဒီအလကားနေရင်သူ့လိုသူလုပ်ရင်ကုသိုလ်ရတဲ့တဲ့ဘာကြောင့်ထည့်ပါလိမ့်မလဲဟောမလားငါငယ်ငယ်တော့မသိဘူးအမှန်ပြောတာကြည့်ပါတော့သိတဲ့ခါကျအဲ့ဒီအိရှင်မမိမတယောက်ကမင်းမနေ့အဲ့ရနိုးလို့မျက်စိပွင့်တယ်မြင်တယ်လင်းအလုသွားဖို့ရအငယ်လေးကောင်ကိုပူးနေတဲ့ကောင်စားဖို့ဆံပြုတ်ပြုတ်ထားသူများအတွက် အဲ့ဒီဥစ္စာမှာအဲ့ဒီသုံးပါလုံးကအဲ့ဒီတရားနဲ့မရင်အကုန်လုံးကမာနကိယပြီးတော့မယ်အဝစီကြောင်းနေတော့ဘုန်းကြီးလည်းပဲသူ့ဘုန်းကြီးတရားနဲ့မရှင်ပဲနဲ့နေလို့ရှိရင်အဲ့ဒါအဝစီပဲပဲဟိုတို့တောင်လေးကြီးကဟိုကံတော်မင်းရောက်ဆရာတော်ဆိုတဲ့ဟဲ့ကောင်မင်းနွားဝါဝါမင်းနဘဝဘုန်းကြီးအောင်မိထားပါနွားဝါဝါမင်းလို့ရှိရင်နဘဝဘုန်းကြီးလို့သာအောင်မိထားပါတယ် အဲ့လိုပြောတာငါပြောတာမဟုတ်တော့ငါမပြောဘူးတော့ဒါကတော့ဗန်တဲ့ကြောပါရဲ့အဲ့ကံတော်မင်းကြောက်ဆရာကြီးကပြောတာတကယ်ပြောတာပါနောဝါပြင်နောဝါဘုန်းကြီးတို့အောင်းပေးတာကွာအဲ့ဒီတိုင်းမှာရှင်မင်းလည်းမင်းကြီးတရားနဲ့မကြီးလို့ချင်းဘဝတိကသူ့တပတ်ပေါ်နေပြီလားမဆောက်တရားဂါပတိလို့ခေါ်တဲ့အရှင်မလည်းကြောင်းနေတော့ပဲအဲ့ဒါဘုရားမျက်နှာမလိုက်ဘူးညီမြတ်စွာပြေးထားတာသူကတိုက်ထားလိုက်ပါတော့ ငါလည်းဘယ်ရောက်ပုံမဟုတ်လားတောင်ပြောပြောပြောတော့အဲ့တော့ဘုရားကပြန်ပြောနေတာနော်တာဝန်သိခြင်းဒီကိုခြင်းတာဝန်ယူဝင်ခြင်းဒီတတ္တိနော်တတ္တိရှိရနော်တာဝန်ဆောင်နိုင်ခြင်းဒီစွန့်ရည်စွန့်ရည်အဲ့ဒီစွန့်ရည်ရှိအောင်ကြတော့ဘာလို့ရလဲဆိုတော့တို့ကမင်းတို့ခုနကပြန်ဆက်ရတော့မှာ ပညာသင်တယ်ဆိုတာဘာလုပ်တာလဲဆိုတာသူကပြန်စဉ်းစားရမှာပေါ့။နပညာဆိုတာမပြောတော့ဘူး။တိတ်လေးနေမှာနည်းနည်းလေးညလိုက်နဲ့လိုက်၁၇နိုင်လဲထိုးရနေပြီ။တော့ကြကြတော့ဟိုဘုန်းကြီးတစ်ပါးဖြစ်လို့ဖြစ်မှလည်းကြောက်ပါသေးတယ်။အဲဒီဘုန်းကြီးကတရားဟောနေတာတရားမပြီးတာမိမတရားကခလေးကိုစိတ်ဆိုတယ်။အဲ့ဒီနဲ့ခလေးစိတ်တယ်အဲဆိုတော့မှပေကြီးစိုးတိတ်နေဖေရကုရသိတရားမချသေးဘူး။ဟောကြကြ။ဟာတယ်။ ပြောနေကနေအဲခလေးကြဝါဆောက်စိတ်ဆိုအဲ့ဒါလည်းကြောက်ရသေးတယ်ငါမှပြောနေတယ်ဘိုးလေးမောင်တော်ဟောပါကြာကြာဆိုင်ပြောင်းတော့ကဲထားတော့ခုနဆက်ပြောင်းမယ်ပညာသင်တယ်ဆိုတဲ့ကိစ္စကမင်းဒီအင်္ဂလိပ်လိုတော့သူ education ပေါ့နော်ပညာသင်တယ်ပေါ့ပညာသင်တယ်ဆိုတော့ကမင်းတို့လူတွေမှသင်တယ်ထင်မနေနဲ့ မင်း animal education လို့ခေါ်တယ်တိရစ္ဆာန်တွေလည်းပညာသင်ရတယ်ငါပြောတဲ့ဆိုတာတီကောင်ကိုငါမပြောဘူးအဆင့်နဲ့တီကောင်တို့လိုအဆင့်နဲ့တတ်တော်တွေမှာပညာရေးဆိုတာမရှိဘူးပညာသင်တယ်ဆိုတာမရှိဘူးတိတ်နေလုံးအကြီးပက်ကြီးတို့တီကောင်တို့သူက instinct လို့ခေါ်တဲ့ဗီဇစိတ်နဲ့တွားတာမင်းဥပမာဆိုတော့ ရှေ့ဆိုရင်ပဲသူက education ရှိလာတယ်ပညာသင်တာရှိလာရှေ့မှာကြီးကရှေ့ရသွားတယ်ကရကရကရကရှေ့ကလေးရဲ့နောက်ကမင်းတို့တူးမှနောက်ကလိုက်ပေါင်းမိတို့လေးနေရက်ကရက်ကနဲ့လိုက်လာပြီးတော့မှရက်ရက်ဒါစားဒါစားဒါမစားနဲ့ဒါစားသူကပြပေးသွားတာ အဲ့ဒီမှာရှင်ကလေးတဲ့ကောင်ကဓာတ်ကနေကျန်းနေပြီးပြီးတဲ့ဟောတယ်တော့ဘာမှမသိဘူးအဲ့တော့ဒီပဲပြီးပြီးအမေဒီမှာဘာမှလည်းမသိစားမလားအဲ့ကျမကြီးကစဲ့ကြည့်ဖြတ်ကျတဲ့ခါကျတော့ကျဲတော့ဟိုမှာ blessed တဲ့ပရိသီဖြစ်တယ်ဒါတော့မှကျမကြီးအဲ့ဒါမစားနိုင်ဆက်ဆက်ဘာမှမစားရဘူးအာမေဓာပညာသင်တာဟုတ်လားဟုတ်လားအဲ့ဒီလိုသိနေတယ်ထဲမှာပါအောင်းစားတော့နော် မင်းမိဘရဲ့သဘောကိုမင်းတို့သိဖို့ပြောတာအဲ့ချက်တွေစွန့်ဝဲလာတဲ့အခါကျတော့အတောင်ဖြတ်ရင်ကချက်ချင်းအိမ်အောင်နဲ့ဝင်ခိုင်းတယ်လာအဲ့ဒီကောင်တွေကနင်တို့အသက်ပါသွားတယ်လူနဲ့နေနေနေအောင်သွားဟာပင်းပြရတာကိုယ့်ကိုယ်သူကာကွယ်ရအောင်သူ့အသက်ကိုသူမွေးရအောင်ဒါပညာမဟုတ်လို့ပါဟုတ်လား ။ပညာသင်တဲ့ဥစ္စာတို့လူမဟုတ်တိရစ္ဆာန်တွေလည်းရှိတယ်လို့ကပြောတာ။အဲ့တော့ဥမာဆိုတော့တခါကြောင်နေဆိုတော့ကြောင်မကြီးရဲ့ကြောင်လေးဒီကောင်ဒီကောင်ချောင်းတာမင်းတို့တွေ့ဘူးလား။မင်းတို့သိစဉ်းစားကြည့်ပေါ့။ချောင်းတယ်ဆိုတော့မမြင်အောင်ချောင်းရတာ။မြောင်သွားကြောင့်ပဲရက်ခါမှာဘုံပါစဉ်းစားကြည့်ပါလားဒါမဲ့ကျောင်းမကြီးအကြောင်းလေးကိုသူမြောင်ချောင်းနေချောင်းတာမဟုတ်ဘူး ခြေသေးကိုဒီလိုထားရတယ်လက်သေးကိုဒီလိုလိုက်တွေ့လားအမေကိုကြည့်တာအဲ့မှာတကောက်တော့ပြေးလှုပ်ပြီးတော့လှုပ်လိုက်ပြန်ခွာလိုက်ကြည့်လားဘာသိမ့်ပြီနော်အစာရှာဖို့အစာချောင်းဖို့သိမ့်ပြီလားဟုတ်တယ်လားကဲပညာရေးပဲမိဘကသိမ့်ပြီတယ်ဘသူ့ကိုသိမ့်ပြီလို့သားသမီးကိုသိမ့်ပြီတယ်ဟုတ်လားအကုန်လုံးသိမ့်ပြီတာပါလားရှိတယ် ဒါမဲ့လူကြတဲ့ခါကျတော့မိဘကပဲသိပေးရတာသို့တော့လူမှကြတော့တိရစ္ဆာန်နဲ့ရှင်းလိုက်တဲ့ခါကျပညာရဲ့တရားများတော့အားကြီးတော့မိဘအကုန်မသိနိုင်တော့အကုန်မသိနိုင်တော့မှအကုန်သိတတ်တဲ့လူသားသားတရားပေါ်လာတယ်အဲ့ဒါဆရာတဲ့ဒါပဲဟုတ်လားဒါကြောင့်မို့မိဘရဲ့ကိုစားကိုပညာသင်ပေးတဲ့အတွက်ကြောင့်မလို့မင်းတို့ခုနကပြောဆရာကိုမိဘနဲ့တကိုင်းနဲ့ထားတယ်ဆိုအဲ့ဒါမိဘကိုစားပညာသင်ပေးတာ ဟုတ်လားဟုတ်တယ်ရတယ်နော်နည်းနည်းလေးညင်းနေလာပြီကွာပြောတာလည်းနည်းနည်းနစ်လာပြီနော်ကောင်းပြီမိဘကိုစားဆရာသင်ပလိုက်တဲ့ခါကျတော့ဘယ်လိုသင်လဲဆိုတော့နည်းနည်းလေးတဲ့ဘိုက်မှာရောက်တော့နည်းနည်းလည်းစဉ်းစားပြီးနားတော့ပြအားတော့နားပါလေကွာသို့တော့တွေ့ရတော့မယ်ငါ တဖြည်းဖြည်းနဲ့ငါဟိုမော်တော်ပေါ်မှာပါချာပြီးကောင်းကောင်းဆွဲပြီးတဲ့တကိုးလိုဖြစ်နေမော်တော်သာဆုံးတော့ဘောင်းဘောင်းသာမဆုံးတော့ဒလန်ကြီးမိကားတယ်မော်တော်ပေါ်မှာပါချာပြီးကောင်းကောင်းဆွဲပြီးတဲ့ကောင်လိုမဆုံးတော့ဘူးတဲ့အဲ့တော့ကာမီဒီရေ ခြေသားခြေသားမှုရှိသေးလားမသိဒါမဟုတ်တောင်းတာမဟုတ်တော့ပြောတယ်ခြေသားမှုကဲမသိဘူးလားမင်းတို့သိရတယ်မင်းမင်းကြီးဘယ်ရှိမှာမင်းတို့မသိဘူးလားမင်းကြီးစားကဲခုနကခြေသားမှုကဒီနားမှာရှိတယ်နော်မင်းကြီးဒီမှာရှိလားမရှိဘူးနော်ဒါမင်းကြီးလှုပ်သွားတဲ့ခါကျမင်းတို့မင်းကြီးကိုလှမ်းမမြင်ဘူးလား ပစ္စည်းရှိလားမရှိဘူးနော်အတန်နဲ့လည်းပြီးတယ်နော်မိจิตဆိုတဲ့အတန်နော်အဲ့ဒီအတန်ကိုဘာသာစကားလို့ခေါ်တယ်ကွာမင်းဘာသာစကားဆိုတဲ့ကိစ္စကမင်းတွေ့ကြည့်တော့မယ်မိမိဆိုရင်တမ်းမသိဘူးလားသိတယ်ဒါပေမဲ့မိရှိလားမရှိလားမင်းရှားမနေရဘူးလားမင်းမျက်စိမြင်ရလို့လားဒါပေမဲ့အတန်နဲ့လည်းမင်းမသိဘူးလားမိမိဆို ကားဆက်ပြန်ရင်မော်တော်ကားပဲရှိထွက်မယ်မသိဘူးလားသိတယ်ကဲအဲ့မော်တော်ကားကြီးကရှိတယ်မရှိဘူးဘာနဲ့သိလို့အတန်နဲ့သိတယ်အဲ့ဒီအတန်ကိုပြုနိုင်တဲ့ကိစ္စဟာဘာသာစကားဆိုတဲ့အဖြစ်ကိုရောက်အောင်အတန်ပြုနိုင်တယ်ဆိုတာလူမှရှိတာတရိษံတွေမှာအဲ့လိုအတန်မျိုးမရှိရှိခွေးတွေပါရှိဟောင်းတယ်ဥတယ်ဟိမ့်တယ် ၄မျိုး၅မျိုးလောက်ရှိတယ်တိရပူပေါင်းအခုမဲခုဒီဘွားနေပြောတယ်ဆိုမင်းတို့နားမလည်ဘူးလားနားလည်တယ်ဘာလို့ဘာသာစကားအဲ့ဒီလူမှာဘာသာစကားဆိုတဲ့ကိစ္စပေါ်လာလို့အဲ့ဒီဘာသာစကားကိုပြောနိုင်တဲ့ထန်ကြိုင်းယူနိုင်တဲ့လေကြောင်းနဲ့ကိရိယာပါလာလို့ငါပြောတဲ့ဥစ္စာမင်းတို့နားလည်တယ် အာဟောစရာမကောင်းလားမင်းတို့အဲ့ဒါစဉ်းစားမိဘူးလားမင်းကြီးကနေမှာတောကြီးကမင်းသုံးမျိုးပဲရှိမြို့ကြီးကလည်းလေတယ်လေးမျိုးရှိတယ်လေအာအာဆိုကြီးတာတယ်လို့ခေါ်တယ်မင်းကြီးကနေတယ်တကားတော့အာအာဆိုမတွေ့ဘူးလားမင်းဟောတကားကကြီးအာတယ်ကြီးတာတယ်မင်းလေးခုလောက်ရှိတယ် ဒီလေးခုမှလွယ်လို့သူဘာမှမတတ်တော့ဘာလို့ဆိုသူတို့မှဒီ level နဲ့မှကိရိယာမပါဘူးသူကပါတယ်အဲ့ဒီပါတော့ခုငါပြောတဲ့ဥစ္စာတွေမင်းတို့မကြောက်လားကဲငါစိတ်နဲ့ခံစားရတဲ့ဥစ္စာမင်းတို့ရတယ်ငါပြောတဲ့ဥစ္စာရတယ်ကြားတယ်အဲ့ဒီကြားတဲ့ဥစ္စာကိုအားမရလို့ဘို့လို့ပြန်ပြီးတော့မှလက်နဲ့ရေးတဲ့ပေကတာကြီးပေါ်လာတာဗျာအဲ့ဒါကြပါခေါ်လို့စာ ခုငါပြောတဲ့ဥစ္စာစကားအဲ့တော့ပညာသင်တဲ့ဟာနှမျိုးရှိတယ်တစ်မျိုးကနှုတ်ကနေပြီးတော့ဒီလိုသင်ပေးတဲ့ဥစ္စာပြောပြီးတော့သင်ပေးတာနောက်တစ်မျိုးကစာနဲ့ရေးပြီးသင်ပေးတာဆိုအဲ့ဒီပညာကိုနှစ်မျိုးစုံကိုရအောင်မယူနိုင်လို့ချင်းမင်းလောကကြီးမှာအောက်ကျနောက်ကျနိုင်ပြီးတော့အောက်မိတာဒါကြောင့်စာကြီးလေးထောက်ပါလို့ငါပြောတာနားလည်တယ်နော်ပညာယူတာပဲ ဒါမဲ့ငါပြောတဲ့ဥစ္စာကိုနားထောင်ပြီးတော့ဆရာဆီကနေတည်းရဲ့နှုတ်ကထွက်တဲ့ဥစ္စာယူတာတစ်မျိုးနောက်တစ်မျိုးကဘာလဲစာနဲ့ယူတာတစ်မျိုးနှစ်မျိုးလုံးနဲ့ယူရတယ်မင်းလောကကြီးမှာသူများရဲ့ဒီဟောရှိတယ်ပါလောကကြီးမှာနေရာတကာမှာကိုယ်တိုင်ကြုံလို့မရဘူးဥပမာမင်းမိမတယောက်ရဲ့မျက်နှာမြင်တဲ့ဥစ္စာမင်းကြုံလို့ရလားယောက်ျားလေးငါကြုံလို့မရနိုင်ဘူး သူတို့ပြန်ပြောမှငါသိနိုင်တာအဲ့တော့လောကကြီးမှာတစ်ဆင့်ငံပညာယူရတာလေအများကြီးကိုယ်တိုင်မကြုံနိုင်ဘူး။ကိုင်းကောင်းတယ်လို့ပြောတယ်။တို့ဗုဒ္ဓဘာသာတွေမင်းဖះကိုပြီးလာမယ်တော့တွေ့လိုက်လို့လားတွေ့လိုက်လို့ပြောနေဖះဆင်းသူတော်မှာတူလားမတူလားဘယ်သူမှမပြောနိုင်ဘူး။တကယ်ဖះနဲ့ဒီနေ့ဆင်းသူနဲ့တူလားမတူလားမပြောနိုင်ဘူး။ဒါတိကိတာဖြစ်နေတာလားတို့ကိုယ်ွယ်တရားလား။ ဒါမှဘုရားဟောတဲ့ပြိကမကြံရခဲ့ဘူးလားပထမဆုံးကသာတဲ့မရေးနိုင်လို့ဘလို့စကားနဲ့တင်သံဃာနာတင်ခဲ့ရတာတတိယချိန်ပြီစတုတ္ထချိန်ရောက်မှမင်းစာနဲ့ရေးတဲ့အခက်တင်ရတာဟုတ်တယ်မလားပြစ်စကြတော့မင်းတို့မကြီးဆိုတာကြောက်ထက်ခဲ့ပြခုဥနုလက်ထမှာကြတော့ခုနကသံဃာနာတင်လဲဆိုတာစာအုပ်ကြီးတဲ့ပြိကစာအုပ်ကြီးတဲ့ဖြစ်တာတိုက်ဘယ်ကနေယူရတော့တို့ ဘုရားကိုအတန်ကိုမကြားရတော့ဘူးသူ့စကားကိုမတွေ့ရတော့ဘယ်ကနေယူရတော့စာကနေယူရတယ်မင်းတို့ကအဲ့ဒီလိုဖြစ်အတန်နဲ့မှမင်းတို့တန်နဲ့မှပညာကိုမယူလို့ရှိရင်မင်းတို့တီကောင်နဲ့ဘာမှသိမထူတော့အဲ့ဒါမှတ်တာကြောင်နေတောင်မှပညာလို့ရှိရင်လူဖြစ်တဲ့နဲ့ပညာမယူနိုင်ဘူးလားဘယ်လိုယူနိုင်တော့အခုတော့ငါပြောတာမျိုး ဘယ်သူပြောတာမျိုးဘုရားဟောတာမျိုးစာအုပ်တွေပါလိဖတ်ဖတ်ပြီးတော့အဲ့လိုပညာပြောတာမယူနိုင်လို့ရှင်သွားတော့ဒါမဲ့ဒီဒီရွာမဲ့တိုးတက်ချင်လွယ်လွယ်လေးရဲ့တိတ်မခက်ဘူးနော်မဲ့စောက်ရင်တော့မဲ့အလွန်ဆုံး10နှစ်ပဲငါအလွန်ဆုံးပြောရတာ10နှစ်စာစာရိုက်ခွင့်ကလေးတွေလာပြီဘယ်ကောင်းနေလာမလဲ9နှစ်10နှစ်လာလိမ့်မယ်9နှစ်10နှစ်လာလိမ့်မယ် အယုတ်တွေကြည့်ပါစီသူတို့ဟာဆိုကြည့်အဲ့ဒီအယုတ်ကနေပြီးတော့စာဖတ်လာတယ်အဲ့ဒီစာကမြင်နေတာဖတ်လာတယ်အဲ့ဒီဆယ်နှစ်ကလေးကနောက်၅နှစ်တည်းက15နှစ်ရဲ့မင်းလူလားမြောက်တာခတ်တည်ဖြစ်လာပြီဒီကောင်လိမ်ပါလို့ရှိရင်အဲ့ရွာကောင်းပြီတာအောင်လို့15နှစ်သားလိမ်မလို့ချုံလားတလားကိုတစ်ဖေးတစ်ခွက်ဖို့လေမလို့ချုံလားဟုတ်လားမလို့တကယ်ပြောတာ မင်းတို့တကယ်လုပ်မယ်ဆိုလို့ရှိရင်တော့စာရေးတဲ့ပြောင်လို့နော်ငါနည်းနည်းဆင်းရဲပါတယ်နော်စာရေးဆရာသိမ့်ချငါတော့ငါပို့ပေးလိုက်လောက်ကြည့်ပါငါပို့လိုက်အဲ့မင်းနဲ့အောင်မြင်နေဘူးငါပေးလိုက်လောက်ပါငါတီးတဲ့ကြီးတဲ့ကုလို့မရှိဘူးလို့ငါယူနေတော့လူငယ်တွေကိုရွှေချရမယ်လို့ငါယူနေတော့ လူငယ်တွေရဲ့ပညာရေးကိုတတ်တဲ့သူတွေအနာဂတ်ကိုတတ်တဲ့အဲ့ဒါပဲအဲ့တို့တခါလေးကြတော့ရွှေခွက်မှာပြီးရေစက်ချရမှာသူကကုသိုလ်ရတယ်ထင်တယ်နော်ကိုရကပြောလို့ဘုရားကိုသွားရွှေချမှာကုသိုလ်ရတယ်လို့ထင်တယ်လူငယ်တွေကိုရွှေချဖို့ကြမေး ကလေးတွေအတွက်ကစားပွဲလေးအတွက်ဘောလီဘောလေးပေးပါဆိုကလေးတွေကြတော့ကမင်းရောထားတယ်လူကြီးကြအားကစားဆိုဒါအတိပဲမရှိဘူးဟုတ်လားငါပြောရင်လားဒီကမင်းရောထားပါတော့ဒီအကျော်ကဖြစ်ဖြစ်ဖြစ်ပြက်ဖြစ်တာဒီအကျော်ကမထားလို့ဘယ်နဲ့လုပ်ဒါကြောင့်မို့ကလေးတယောက်ဒိန်းနေလို့ချင်းနေမကောင်းလို့အဲ့ဒါလုံးဝလို့ချင်းလူစိမမီးလို့အဲ့ဒါခလေးဆိုငိမ့်ကိုမနေအောင်ငိမ့်နေမကောင်းဘူးအဲ့ဒါ တခုခုတော့လုပ်နေရအဲမဟုတ်တာဟုတ်တာမလုပ်ရင်မဟုတ်တာလုပ်မှာဒါပဲတခုခုတော့လုပ်မှာသူနေလို့မရဘူးသူဒီတိုင်းအဲ့တော့ဟိုပြောတာလည်းတော်လေးကြာသွားပြီအဲ့တော့အဲ့တော့ပြောနေတာပညာသင်တယ်ဆိုတာပါလေအတွေ့အကြုံလက်ဆင့်ခံတာတိရစ္ဆာန်တွေမှာရောပညာသင်တာမရှိတာရှိတယ် ကျက်တွေပါလဲရှိတယ်ကျက်ကျူကေးရှင်းပေါ့ဟုတ်လားအဲ့ကြတော့အဲ့ကြတယ်မှာကျက်ကျူကေးရှင်းတယ်မှာပါလာဆိုတာပြောအောင်မယ်ငါမင်းတို့ကောင်းတယ်ငါပြစ်တော့ပြစ်တော့လည်းဖိုးကြီးဟိုတယောက်ကဆူသလိုဖြစ်နေလဲဇီးခံဝါငါ့ကိုတခါကြီးကလေးရပဲလည်းဖြစ်ဆိုချေချေမြင့်မြင့်လည်းမစင်စားဘူးဒီတဲ့ဆရာပြောတော့ကအလိုကျက်လို့ကြဒီစာမေးကအောင်မွေးရင်းနဲ့စာမေးကအောင်မွေးတာပညာတတ်ဖို့လားဆိုခုမေ့လို့ စာမအောင်ရင်ပညာတတ်တယ်ထင်တယ်ဟာခက်မောစာမမဲအရေးမကြီးဘူးပညာတတ်ဖို့အရေးကြီးတာဒါပညာသင်ဖို့ပေးတယ်အဲ့တော့ပြဿနာတစ်ခုဥမာဆိုတော့တမိုင်းဆိုပြီးဖြေလိုက်ပြီးတော့မင်းတို့မင်းကြီးနဲ့သူဘောမဲ့ဘသူကဖေမှန်သားမှမသိဘူးအဲ့လိုပါလေကိုဒုက္ခရောက်တာ တမိုင်းဘာဖြစ်လို့သင်လဲမင်းတို့မေ့အကြောင်းသိကြလို့မဟုတ်ဘူးဒီဘောမေ့အကြောင်းကိုသိကြလို့မဟုတ်ဘူးအဲ့ဒီလိုလူတွေလူတွေဒီလိုဖြစ်ခဲ့တဲ့အတွက်ကြောင့်တဲ့ပြည်နိုင်ငံကြီးကဒီလိုဒီလိုဖြစ်ခဲ့တဲ့နာကမှဒီလိုဒီလိုဖြစ်အဲ့လိုဖြစ်တတ်တယ်ဆိုတော့တမိုင်းကအနာကကိုဆုံးဖြတ်လို့တမိုင်းကအဲ့ဒီရှိကိုမရောက်တော့ဘူးမင်းတို့မင်းရဲ့ဘယ်ဘယ်နှခုနဲ့မွေးတဲ့စာနဲ့အချိန်ကုန်တယ်မင်းတို့မဲ့ဘယ်ခုဝင်မွေးတော့ဘာဖြစ်လို့ကိစ္စဘာသူ့ဟာပဲချိန်ဘူးအရေးကြီးတာအဲ့တမိုင်းပင်နေဆိုတာနိုင်ငံရေးဥတီကိုတင်တာ အတိတ်ကနိုင်ငံရေးကသမိုင်းပဲမဟုတ်လားအဲ့ဒီဖြစ်အောင်မရောက်အဲ့တော့ဘာလဲဆိုတော့ဘာဘာတွေဖြစ်နေမှန်းလို့မသိဘူးအကုန်လုံးကတည်းကအလွတ်ကျက်ပြီးတော့ဖြေးပြီးတော့မှကျက်ပြီးတော့အောင်တော့ကျက်ဆယ်ရပြီးလဲပြီးတော့ကျက်ကတူနည်းနည်းအမှတ်ကောင်းတော့ကျက်မှုကျက်ကတူဆိုပြီးတော့တပြီလုံးကျက်ဖြစ်ဟို ဘာရလို့လဲမသိတော့ပဲနဲ့ဒီဟိုဘာဖြစ်နေလဲဆိုတော့တို့ဆရာဥစားဟိုဆေးဆရာကြီးတယောက်ကသေးသွားတော့ဟိုမိမဆေးပလင်းတွေကတော့ဒီဘုံကြီးညာတယ်ဆေးဆရာကြီးကသေးသွားတယ်သေးသွားတော့မိန်းကလေးမိမတယောက်ကခလေးလေးပိုင်းတာရင်ကြဖြစ်လို့ပေါ့လေလာတဲ့ခါကျကျမအဲ့ဆရာကြီးဆေးတက်လိုက်တာပဲအဲ့ဆီလေးတက်ရင်တက်တာလို့ကလာပေးသမှာဆိုတော့အဲ့မိမကြီးကဘယ်ဆေးတက်ဆိုဒီငါလည်းမသိဘူးငါမှတ်မိတာတော့ လက်လည်တော့မွေရင်းနဲ့ဆိုတော့လက်လည်နဲ့မွေရင်းတော့တို့တိုင်းပြရဲ့လက်ကလေးနဲ့မွေတာလားနဲ့ကြမ်းနေကြတဲ့တိုင်းဘာစိတ်အတိုင်းမှမသိအဲ့တော့ငါအဲ့လိုမပြည့်သေးဘူးကတော်တော်စိတ်ညစ်တယ်ကအဲ့ဒါမချက်စမဲဘာဆိုင်လို့ဒါဒါမင်းကြပါဗရဏပညာတတ်ဖို့အဲ့ဒီဥစ္စာကိုတော့တမိုင်းတင်တဲ့ဥစ္စာမိတ္တမင်းကြီးဘယ်နှခုနဲ့မွေးတယ်လဲဆိုတာအရေးကြီးတယ် ဘာဖြစ်လို့ဘယ်တစ်ခုနဲ့မွေးလို့ဘာအရေးကြီးဘူးမင်းတို့မင်းကြီးလက်ထက်မှာဘာတွေလုပ်လဲအဲ့ရအောင်တိုင်းပြည်ဘယ်လောက်ဒုက္ခရောက်လဲဘယ်လောက်ဒုက္ခရောက်လဲဘယ်လောက်စီးပွားရေးတက်ခဲလဲဒါအရေးကြီးတယ်ဒါတို့တို့ဒီမုံတင်ပြီးပြောနော်ဟုတ်လားထားပါတော့ကအဲ့ဒါလျှောက်ဆိုတော့ငါလည်းကြောက်တယ်နေငါနဲ့ကိုလုံးနဲ့ရံဖြစ်ကုန်တယ်ဆရာမကြီးကရှိတော့အားနာပါတယ် ဟုတ်တယ်ဟောခါရရတကယ်စိတ်နဲ့ယူနေတော့ပြက်ပါတယ်စိတ်ကပြက်ပြီးနောက်ကျလူပါပြက်တယ်ဒါကဥမာဆိုတော့ဒီတကယ်မင်းတို့လေ့လာပြီးတော့ပညာတတ်ချင်လို့ရှိရင်အဲ့ဒီလေ့လာပါလေ့လာပြီးတော့ခြေရင်မိမြစ်ကိုသိအောင်ကြိုးစားတတ်တဲ့ဉာဏ် ဘယ်အောင်ဆိုအခြေမြင့်တယ်အခုကလေးတွေမေးစမ်းကြည့်စမ်းကြတခါတည်းကွာဥမာဆိုမင်းတို့ဟိုညာသားမြေခင်ပညာတတ်တွေများပါတယ်ကွာဒီကောင်လေးကောင်မလေးတွေတဲ့ဥမာ equation တစ်ခုရှိတယ်ကွာဘယ်ဘက်ကညီမချင်းတစ်ခုရဲ့ဘယ်ဘက်ကအပေါင်းလက္ခဏာညီညာဘက်ဘက်ကအနှုတ်ဖြစ်တယ်ကွာညာဘက်ကအနှုတ်ဒီဘယ်ဘက်ဘက်ကအပေါင်းဖြစ်တယ်ဘာလို့ဖြစ်လို့ဆိုတာမသိတော့ဘူးဘာလို့ရင်းမြစ်ကိုမသိဘာကြောင့်ဒီလိုဖြစ်တယ်ဆိုတာမသိဘူးအဲ့အဲ့ဒီပညာရေးကိုတော့မကြိုက်ဘူး အဲ့တော့မင်းတို့လုပ်ကြတခုကိုစဉ်းစားလို့ရှိရင်အဲ့လိုစဉ်းစားကြအဲ့လိုစဉ်းစားလို့ရှိရင်မင်းတို့လူဟာအလကားနေရင်တိုးတက်တယ်မင်းငါငါအဲ့ဒီဟာမျိုးလေးတွေရှိတယ်နည်းနည်းပေါ့ကဒါကြောင့်မင်းတို့ကောမှာတက်ပြီးတော့လူလေလုံနေတာတိတ်အများကြီးပြည်တယ်မို့နည်းနည်းလောက်ပြည်တာအဲ့ဒါကိုလူလေတက်လုံတာမင်းစဉ်းစားကြည့်မင်းတိတိတိဥပမာဆိုတော့ပါဒီ ဘုန်းကြီးတွေနဲ့လည်းကတခါကြစကားပြောဘုန်းကြီးတွေနဲ့နင်းလေအောင်မှာဦးစင်းတစ်ပါးနဲ့ပဲကစကားပြောဒီလိုပဲပြောတယ်တကယ်ရင်းမြစ်တွေကိုကစဉ်းစားတယ်ဘာဖြစ်လို့ဒီလိုဖြစ်လဲဆိုတာစဉ်းစားတဲ့အချင်းလေးပေါ့ဥပမာဆိုတော့မင်းတို့ဒီလဲဆိုင်ဒီလဲဆိုင်တဲ့ကိစ္စမင်းဒါကိုစဉ်းစားလို့ရှိရင်ရသလားဘာဖြစ်လို့ဒီစကားထွက်လဲဘာဖြစ်လို့အမြောက်ထွက်လဲအဲ့ဒါမျိုးစဉ်းစားမှာပေါ့ဘယ်ဘယ်ချိန်မှာပေါ့ဒါအခုစဉ်းစားမှာပေါ့ လူတရားပဲလုပ်လို့ဒီကြောင်းနေတယ်ဆိုတဲ့ကိစ္စဟာဒီအဲ့ဒီသင်တယ်ဆိုတဲ့ကိစ္စဟာချင်းချင်းမိမိစဉ်းစားတတ်တဲ့ဥစ္စာသင်ပေးတာအဲ့ဒီချင်းချင်းမိမိစဉ်းစားတတ်တဲ့ဉာဏ်ပါသွားလို့ချင်းအဲ့ဒီကောင်ဘာမှအောင်အောင်ဘာသာမျိုးပဲမအောင်အောင်အဲ့ဒီကောင်လောကမှာကြီးပွားမယ်ကောင်အဲ့ဒါလေးအဲ့တော့အဲ့ဒီလိုစဉ်းစားရအောင်ဘာလို့လဲဆိုတော့အဲ့ဒီလိုစဉ်းစားတဲ့လူကြီးတွေရဲ့ အတွေးအခေါ်ပြန်လက်ဆင့်ကမ်းကြအဲ့ဒါစာဖတ်တာစာဖတ်တာမင်းဟိုပြောအောင်ပါမယ်ကဘာရောသိပ္ပံပညာရှင်ကြီးတွေဆိုမင်းတို့ကြားမလားအက်ဒီဆင်ဆိုတော့ကြားမလို့နောက်တစ်ယောက်ရှိတယ်ပါဟိုနာမည်တော့မကြည့်နေဘူးဇာတ်ပြတယ်ပြီးတော့ပေါ်လာပါလိမ့်မယ်ထားပါတော့အဲ့ဒီအက်ဒီဆင်ဆိုသိဉာဏ်နဲ့ တိတ်ကိုညံ့ညာကိုမကောင်းလို့မလို့ငထိုင်းကအားနဲ့အခေါ်ခါလို့ကျောင်းမှာမျက်နှာငယ်ဆုံးအားကြီးလို့မအေးရမို့ကျောင်းပြတ်တာဒါမဲ့တော့အဲ့တူဟာသူတွေနဲ့စဉ်းစားရင်စဉ်းစားရင်လည်းအဲ့ဒီခြေကြီးမိမိစဉ်းစားရင်ဖြစ်လာတာတီထွေးတဲ့ဥစ္စာမှာကဘာပေါ်မှာဒီကနေ့ထိငါတီထွေမှုအများဆုံးသိပ္ပံပညာရှင်မဟုတ်သေးဘူးတီထွေမှုအများဆုံးကသူပဲမယ်ဟာဘလောက်တီထွေလဲတော့ဗာဒီနေ့ကငါတမှုတာလည်းကိုပဲ သူ့စီကသွားတဲ့ခါကျသူ့စီကဒင်နာလားမသိပါဘူးဖိတ်တယ်အဲ့ဒီကသွားတယ်သွားတဲ့ခါကျဝင်းဝင်သွားတာပေါ့ပါသွားတဲ့ခါကျသူ့အခန်းထဲကိုဝင်တဲ့ဒကာကြီးကဒါတုံးမယ်ဟာအလေးကြီးတုံးတုံးတုံးလို့ဝင်သွားတယ်ပြန်လာတုံးဝင်လိုက်နောက်ကျပြန်ပြစ်သွားလိုက်ပြန်လာတုံးဝင်လိုက်နောက်ကျတုံးဝင်လာတဲ့ခါကျအဲ့မှာအဲ့ဒီကပြောတာအဲ့ဒီစင်းနဲ့ခဏထွန်းတဲ့ဥစ္စာတော့တိတ်တော်ရတယ်ဒါပေမဲ့ခဏတလောက်ဒကာကြီးလေးနဲ့ဥစ္စာကခဏမလွတ်တတ်တော့ဘူးလားဆိုတော့ ကျေးဇူးပါပဲတဲ့ခမည်းတခါတွန်းလိုက်တယ်မှာကျုပ်ဒီတက္ကလာတက်နေသွားတယ်တိုက်ကြီးရဲ့ပါတက္ကလာတက္ကလာတိုက်ကြီးလို့ခင်ဗျားတို့တရားဝင်လိုက်သူတက္ကလာရည်တဲ့တိုက်ကြီးထဲမှာတက်တယ်သွားတယ်ကျေးဇူးတင်ပါတယ်ပြောချင်တာအတိပဲမင်းအဲ့ဒီစဉ်းစားတတ်တဲ့ဥစ္စာရရင်တော့ပြီကွာ အဲ့တော့ကိုယ့်ကိုယ်တိုင်ကစဉ်းစားရဖို့ဆိုတဲ့စာမဲ့ဖះမှာဘုံမနဲ့ကိုယ်တိုင်ထူးထူးပြင်ပြီးလို့သိလွယ်တာမဟုတ်ဘူးကွာအဲ့တော့ဒီမိလူတွေစဉ်းစားထားတဲ့ဥစ္စာတွေရတဲ့ဥစ္စာခုနကငါပြောလို့ပါဇက်ကတင်တဲ့ဤရှိတယ်စာနဲ့ရေးတင်တာရှိတယ်အဲ့တော့ပါဇက်နဲ့တရားအောင်ကတိုင်မင်းတို့ငါ့ကိုလာပြောဆရာရဲ့ကျွန်တော်အိမ်ကိုလာပြောလင်းကားလာတော့လာပြီးတော့သင်ပေးသားပါလို့ငါလာနိုင်မလားပေးသားနိုင်မလားစာအုပ်ကြတော့မယ်ခါကြတဲ့ထူတာလေးရတယ် အင်္ဂလာနဲ့ယူတော့တော့အားနာတယ်ဖတ်ပါလေအဲ့တော့မင်းတို့ဒါကြောင့်ဒီကိုထုတ်ပါတော့မယ်နော်ပြောရင်ကတော့မင်းတို့စာရေးတဲ့ဖြစ်အောင်လုပ်ကြမင်းတို့ရဲ့ဇီကုံထားတဲ့ပဲအနာဂတ်ကိုကြီးပွားခြင်းလို့ရှိရခလေးတွေကိုစာရေးတဲ့ထဲမှာအချိန်ကုန်ပါစေစာရေးတဲ့နာမှာကစားပွဲရှိပါဖြစ်အောင်လုပ်ကြိုးစား အဲ့ဒီဖြစ်လို့ရှိရင်မိဘတွေတော့အဆုံးမရတိတ်တတ်တာတော့အနာကသိကောင်းပါစာအုပ်တွေကကိုကိုစားဆုံးမပြီးတယ်ပြီးတော့ဒီဘုရားဥစားကြောင့်ပြောအောင်လားဘုရားဥစားဒီလိုနာတိတ်မြိုက်တယ်ဘုရားဥစားရဲ့အကိုကိုအောင်မှရှိတယ် သူကငါ godfather ငါမွေးသားအဖေလို့ပြောသူပြန်ပြန်ပြောတယ်သိလားဘုရားဥစားဖြင့်ကြောင်းထားလို့ကိုမရဘူးမင်းငယ်တော့ကကြောင်းမနေဘူးအဲ့မနေတဲ့ခါကျတော့သူ့အကိုဟိုအောင်သားကိုရှင်ပြတော့သူကရှင်လောင်းလုပ်ချင်တယ်မင်းရှင်လောင်းလုပ်ချင်ရှင်ပြအေးရှင်လောင်းလုပ်ချင်ရှင်ပြချင်လို့ရှိရင်မင်းကြောင်းနေရမှာအဲ့တော့မှကြောင်းနေလို့သူလက်ခံတာ အဲ့တော့မှကြောင်းတယ်ဘိုးရောက်စာကြောင်းတယ်တိတ်နောက်ကြတယ်ငါထင်တယ်ငါမှတ်မိတော့ခုနှစ်နှစ်ကြောင်းကြောင်းနေတာအဲ့တော့သူ့ရဲ့အကိုအကြီးဆုံးကဥပဝင်းတော့အာဇာနဥပဝင်းဆိုကြားဘူးလားအာဇာနအဲ့ဒီဥပဝင်းကသူကဘာမှအားလုံးမဖြစ်ဘူးခုနှစ်ယောက်လားရှိယောက်လားရှိတယ်အဲ့ဒီမှာအကြီးဆုံးအကြီးဆုံးဆိုဘိုးကျောင်းဆန်းတဲ့သူနဲ့အကြီးဆုံးနဲ့အငယ်ဆုံးဆိုတားပါလို့ဖြစ်တာအကိုလည်းညီနေမတူတော့ဥပဝင်းကညီနေချောင်းမှာသူက high school မှာသွားလုပ်တယ်မြန်မာကျောင်းဆရာအင်္ဂလိပ်လိုမတတ်ဘူးမြန်မာကျောင်းဆရာဒါမှနောက်ကြတော့အင်္ဂလိပ်လိုတတ်အောင်ပြီးတော့သူတက်လိုက်တော့အောက်ကလည်း BE ထအောင်အောက်ကနေထားတော့အဲ့မှာသူတို့သွားတယ်ကအောက်သားနဲ့အောက်ဆိုင်ညီကိုနှစ်ယောက်သွားနေတဲ့ခါမှာသူပကိုကြီးအိမ်မှာနေပကိုကသူ့ကိုအဖေလိုသဘောတာငါမှတ်မိတယ်ငါမိလိုက်တယ်တယောက်လုံးမိလိုက်တယ်အောင်သားရောအောင်ဆိုင်ရောအဲ့ဥပဝေရောသုံးအောင်လုံးကမိလိုက်တယ်ဥပဝေကိုတိတ်ကြောက်ရတာပဲ တကယ်ဖအေလူကြောက်ရတာဒါမစိတ်ချစ်တာအဲ့ဒီမှာဒုက္ခရောက်ဆိုဥပဝါဒသူကသူတို့ရေတံကြောင်းမှာကြောက်လာတဲ့ခါကျသူတို့တရားကိုငါးပဲရုပ်ရှင်ကြည့်ဝင်ပြီးတယ်နော်ဒါပေမဲ့ရုပ်ရှင်ကြည့်လို့ရှိရင်ပြန်လာလို့ရှိရင်အဲ့ဒီရုပ်ရှင်ရဲ့ဇာတ်လမ်းကိုကြည့်လို့အင်္ဂလိပ်လိုရေးရတယ်တင်းပြရမတင်းမကြည့်တယ်အဲ့ဒါနဲ့တော့ကိုအောင်တန်းကအကြီးဆုံးအရင်တက်ကလို့ရောက်ပါတယ် ရောက်တော့အဲ့ဒီအောင်ဆန်းကနောက်မှာရောက်ရောက်လာတဲ့ခါကျအောင်ဆန်းကနိုင်ငံရေးရဲ့အဲ့ဒီဝါသနာပါလာခဲ့တယ်အဲ့ဒီအောင်ဆန်းကအဲ့ဒီဝါသနာပါလာတဲ့ခါကျတော့တမက်ကတကယ်ကိုတမက်ကတက္ကသဆိုတာပေါ့အဲ့ဒီတမက်ကတော့တော့ဝင်နေတာဝင်နေတဲ့ခါကျဦးအောင်လာကဦးအောင်လာအင်္ဂလိပ်ဆိုအင်္ဂလိပ်လိုတက်ကောက်တစ်စကားတော့တကယ်တက်ငါသူနဲ့သူနေရဆိုအေးချာပြီအဲ့ဒီမှာအောင်ဆန်းကအောင်ဆန်းကမင်းနိုင်ငံရေးလုပ်ချင်လို့ရှိရင်တက္ကသိုလ်မှာတမက်ကလုပ်ချင်လို့ရှိရင်အင်္ဂလိပ်လို ပြောရမှာအဲ့တော့တမေကကျောင်းသားတမေကမှာအင်္ဂလိပ်လိုပဲပြောတယ်ဗမာလိုပြောလို့မရဘူးဘာလို့ဆိုကလားကျောင်းသားတွေရောဒီတရုတ်ကျောင်းသားတွေအများကြီးပါဟိုတို့ဗမာပြည်ရဲ့ရန်ကုန်တက်ကနည်းနည်းကိစ္စလာမယ်အောက်ဝင်နေလာမယ်အရှိတောင်အာရှမှာအကောင်းဆုံးတော့တို့တက်ကတူမလေးရှားမှာရှိတဲ့ဟာရီကမိကတွေကသားသမီးကိုပဲလို့ပြောတယ်နင်ကျိုးစားရန်ကုန်တက်ကတူပူဝင်လို့ပြောတာကျိုးတက်ကတူစင်ကာပူမင်းဝင်းကြီး ။ဟာလီကွာရေးမှာလွတ်လပ်ရေးရတော့သူတို့က59ခုနှစ်ကြာမှရသူက48ခုနှစ်မှာလွတ်လပ်ရေးရတာ။အဲဒီလီကွာရေးကမဲ့လွတ်လပ်ရေးယူပါလိမ့်ပြကြတို့ရန်ကုန်တဲဆိုရောက်လာတယ်ဗျာမစ္စတာလီရောက်လာပြီးတော့မှပြောတာဆိုမဲ့တကယ်ကိုဝင်းနေအားငယ်စွာနဲ့ပြောတော့တာကျွန်တော်တို့ဟာစင်ကာပူတဲ့လာမယ့်နှစ်အစိတ်30မှာဗမာပြည်ကိုမိအောင်ကျွန်တော်လုပ်မယ်ဆိုဆုံးဖြတ်တော့တယ်သူဟောဒီအားနာတယ် အဲ့ဒါပူပြီးအောင်ဆိုပြီးဆင်းပြီးလိုက်အားကအိမ်ကြီးချင်းကိုဘယ်ကောင်းလဲသာဝရမအောင်စားဖြစ်ငါတောင်ပြုံးတဲ့ပေါ်ရာကြားပြန်သွားတယ်ငါလည်းခွေးအဲ့ဒီမှာဆိုရခါကြမင်းအင်္ဂလိပ်လိုမင်းမပြောရလို့ရှိရင်မင်းတက်ကတာမရဘူးဆိုဘုရားဥစ္စာမလုပ်တဲ့ဒီလိုပဲ အင်္ဂလန်ပါလီမန်မှာပြောတဲ့ Disraeli တို့ဟောတာသူတို့ဆိုတဲ့အဲ့ဒီဝီရုပ်တွေရဲ့မိကုန်းတွေကိုအလွတ်ကျက်ပြတာတကယ်လို့ပြတာဒါကြောင့်လည်းတကယ်တော်သွားတာငါစေမောတခါလေးတော့ဆောတော့တော့ကံချောင်ကပြောနေတယ်ငါပြောတဲ့ဥစ္စာတွေမှာငါစေမောမှာပြောပြရပါကွာငါအဲ့မှာစပြောခဲ့တဲ့ဥစ္စာကဟိုသင်္ကန်းရောနာမှာကွာဟို ရက်ွက်တစ်ခုရှိတယ်အဲ့ရက်ွက်တစ်ခုပွဲလေးမှာပြောတော့ငါအမမတင်ကြီးထွက်လာတယ်ဘယ်လိုလုပ်ထွက်သွားလိုက်မှာလဲအဲ့ဒီနေကြီးကဟောကတို့အဲ့လိုကဟိုလွတ်လပ်ရေးနေရရှိရတယ်ဆိုတော့အခြေခံဥပဒေနေလာပါလားမသိဘူးအဲ့လိုကမဆလာခင်ပါအဲ့မှာအဲ့ဒီကြီးပေါ့ကွာတခါတည်းကကျွန်တော်ဒီအောင်ဆန်းဆိုတဲ့ကောင်လေးကိုစိတ်ကမကောင်းကောင်လေးလို့ပြောထွက်ဘယ်လိုဘယ်လိုထွက်သွားလိုက်မှလဲမသိဘူးတော့ပြန်ပြီးကြည့်ရချက်ကျွန်တော်ဒီခါမှာအားလို့ ကျွန်တော်ခေါင်းလေးလွယ်တယ်အဲ့တော့ငါအသက်60ကျော်ကျွန်တော်အသက်60ကျော်ပြီလို့ဘုန်းကြီးအောင်ဆက်ပြီးတော့အသက်32နှစ်သုံးနေလို့ကျွန်တော်အနေနဲ့ခေါင်းလေးပေါ့သူဘယ်လောက်လုံသွားခဲ့လဲအဲ့ဒါကျွန်တော်တနာလို့ပါဘာလို့တနာဆိုဘာမှယူမသွားဘူးအဲ့ဒါလေးကိုငါတော့ပြောလိုက်လို့ကန်ချုံကစောစောကပြောသေးတယ်တော့ဆရာအဲ့ဒါလေးပြောခဲ့လို့ ပြန်ပြောအဲ့လိုပေါ့တကယ်လောက်သွားပြောရင်လည်းဒီကမင်းအသက်32နှစ်3နှစ်မှလွတ်သွားတယ်ကြည်စမ်းဘာလွတ်သွားလဲသူ့အချိန်ကိုအပြည့်အစုံချသွားတယ်သူ့တတန်လေးကိုအပြည့်အစုံသွားတယ်မင်းတို့ကအချိန်မရဘူးလားမရှိဘူးလားသူနဲ့ဓာတ်လို့မရဘူးလားရတယ်သုံးသလားမသုံးဘူးလားဒါပါသုံးအောင် အဲမတော့ရဘူးဒီမဲ့အဲ့ဒီကောင်းလေးပဲထားဘယ်ဘာပြောပြောဟုတ်တို့မင်းတို့နဲ့ငါတည်းကမီးခိုးလို့ပြောကြတယ်ဟုတ်လားဘယ်လောကကြီးမှာမင်းတို့ပြားစင်းလာတော့မင်းအမိုက်ဆိုရှိတယ်ဘယ်ဟာဟောတာအမိုက်အတော့မကြတဲ့ဒီကိုအမိုက်ခေါ်ရမယ်ဟုတ်လား မင်းအသုံးကျတဲ့ပစ္စည်းအမိုက်မဟုတ်ဘူးမင်းအသုံးမကျလို့ရှိရင်အဲ့ဒါအမိုက်ပဲတန်ဖိုးဆိုတာအဲ့ဒါလောကမှာတန်ဖိုးသုံးမျိုးရှိတယ်တောင်ပြောပြပေါ်နေတာဘာတွေရောက်ပုံမှန်သိကြတာတန်ဖိုးကဘာတန်ဖိုးကသုံးရည်တန်ဖိုးဆန်လို့စပါးလို့ဘာမျိုးသူ့မှာမရှိပဲနေလို့ရသူ့မှာသူ့ကိုတန်ဖိုးရှိတယ် နောက်တစ်မျိုးကဖလဲကြီးတာဘူးတဲ့ငွေဆက်ကိုပေါ့မေတ္တိတိုင်းတာပါလို့အဲငွေဆက်ကိုတရားတာယနေ့အသုံးဝင်တော့ပြင်ညာလိုက်ပြီဆိုသွားပြီလားဆက်ကိုလုံးဖြစ်သွားတယ်ဟုတ်လားငါကြုံရတာဘယ်တော့မကြုံဘူးငါကြုံရတာဘူးအဲဒီငွေဆက်ဖလဲကြီးတာဘူးနောက်တစ်ခုကမြန်နှုံးမှုတာဘူးကောင်းမလေးပြလိုက်တယ်ရည်ရတာလေစိတ်ကတည်းက မင်းအသက်နဲ့ကာကွယ်တယ်ဟုတ်ကဲ့မြန်နှုတ်မှုတံမိုးလေသုံးမျိုးပဲရှိတယ်သုံးရည်တံမိုးဖလှယ်ရည်တံမိုးမြန်နှုတ်မှုတံမိုးအဲ့ဒီတံမိုးတစ်ခုမှအသုံးမကျလို့ရှိရင်အဲ့ဒါအသုံးဝင်တော့အဲ့ဒါအမိုက်ပဲအသုံးဝင်အမိုက်ကိုမင်းနောက်ချီတောင်မှမပြောတာဖြစ်တယ်ချီတော့ပြီးတော့ဆေးပြီးတော့ပေါ့ပါဒါပေမဲ့နောက်ချီမင်းအသုံးဝင်လားအသုံးဝင်တော့အမိုက်ဖြစ်သေးလားသူ့နေရာနဲ့ အဲနေရာမှားလို့ရှိရင်လည်းအမိုက်ပဲအညစ်အကြေးဖြစ်သွားအင်္ဂလိပ်လိုကပြော that is not data only something in the wrong place အညစ်အကြေးဆိုတာလောကမှာမရှိဘူးလေနေရာမှားတဲ့ပစ္စည်းပဲရှိတယ်ကောင်းပါလေမှတ်ထားကောင်းပါပါလေးနဲ့ကောင်းလေးစီဘာဝရောက်တော့ပါလေသူ့မပြုတ်ဘူးလားကြီးတို့ဘာဝမှာလေးနဲ့ဘာသာမို့ဘာဝကြတော့ခါကြည့်ဟောဆိုနေရာမှားလို့နေရာမှားလိမ့်တယ်အပိုက်ဖြစ်တယ် ကြည်ကြည်ဖြစ်တယ်အဲ့တော့အတုံးကလို့မင်းကိုမင်းအတုံးကြအောင်ဒုတ်လေလေဒုတ်လေလေတံမိုးရှိလေတံမိုးဆိုတာဒီအတုံးဝင်ရင်ပေါ်မှာတည်တယ်အတုံးဝင်ရင်အမိုက်တယ်မင်းဟာအတုံးဝင်လားအတုံးဝင်ရင်တံမိုးရှိတယ်မင်းကိုမင်းတံမိုးရှိအောင်ဘယ်လိုလုပ်တတ်လဲအဲ့ဒီပါဘယ်ပေါ်မှာတည်ဆိုတာမင်းအချိန်ကိုမင်းဘယ်လိုသုံးချလဲဒါဘဝသနာပါတော့မွေးခြင်းနဲ့တည်ခြင်းရဲ့ဈာကလာအချိန်ပဲ အဲ့ဒီအချိန်ကိုတန်ဖိုးထားလို့ရှိရင်အသုံးချလို့ရှိရင်ဘဝတန်ဖိုးရှိရင်အဲ့ဒီဟာတန်ဖိုးတဲ့ဘဝတန်ဖိုးမရှိတော့ဒါပဲရိုးရိုးလေးတက်တက်မိတိတ်ရှင်းတယ်မြေဟိုဂျပန်ရေချူတော့မှရှုပ်သေးတယ်ဟင်းနေဟိုတော့ကစားမဖြစ်ရမင်းတော့မလားအဟုတ်ပါတယ်အောင်နေတော့သူပဲအောင်ပေးခဲ့တာအောင်နေတော့အောင်မရစေ မင်းနာမည်ဘယ်သူဟာကျွန်တော်အောင်ထဲမှာဆရာကြီးအဲ့ဒါလည်းတွေ့တိုင်းပဲတခါမှလည်းမမှတ်ဘူးငါလည်းကိုယ်အဲ့လိုဖြစ်လာပြီမေးတာပဲဒီအောင်မြင်တဲ့တော့အောင်သိမြင်အောင်အဲ့တော့ခဏခဏပြပတ်ချလဲလဲနေတယ်အမှန်လေအောင်ထဲမှာဆရာကြီးဟုတ်ဒီကောင်းနေပါလေမင်းခုဘာလုပ်နေလို့လဲကျွန်တော်ကြောက်ရတဲ့နေပါတယ်ဆရာကြီးဟုတ်လားဒီတက်ကောင်မှာပါဆရာကြီးဘာလို့ချွတ်တယ်ဒါကပြောရအောင် ဒီဘလောက်ပေါ့ကွာအဲ့တော့အဲ့ဒါ300နီးပါးရတယ်ပေါ့အဲ့လောက်ရပါတယ်စားလောက်တယ်တော့လေတကယ်မတိတော့လားတကယ်ပြောတာတော့တကယ်ကိုဖုန်ကြီးယူရကြည့်လို့ဖြစ်ပါတယ်သူဘာမှမသိဘူးတိတော့ဒါတော့ပါဆရာကြီးဒီအကောင့်တော့ဆရာတော့ဝယ်နေလေလို့တော့အေးအေးနေနေတော့ဘူးမင်းဘူးပြန်ခေါ်တော့ဟာကျွန်တော်အောင်းနေပါဆရာကြီးဒီမောင်းနေရပါနေကွာမင်းကိုဆရာလို့နေပြီတော့ ဟုတ်ပါတယ်ဆရာမင်းငါပြောမယ်ဆရာရဲ့တပည့်လက်ဆောင်တဲ့ဆိုတာတချို့ကတိတ်မကောင်းဘူးထင်နေတယ်သူတိတ်ကောင်းတယ်ဆရာရဲ့တပည့်ကတော်ရမယ်ကွာမင်းဆရာတော်ကြိုးစားတော့ဆရာဆိုတာကိုယ်တွေပဲကိုယ်တွေတော်အောင်နေရတယ်တပည့်ကဆရာရဲ့တော်နောက်တစ်ပည့်ကသူ့ဆရာရဲ့ပို့တော်နောက်တစ်ပည့်ကပို့တော်ဆိုမှအဲ့ဒီမှာ human process လို့ခေါ်တဲ့လူလောကကြီးမြင်လာမှာပေါ့ပါတယ် တပည့်ကညာနောက်ဘက်ပုံညာနောက်မဲ့အဝသိရောက်ဖို့ရှိတော့တာဘောပါဟာကောင်းလားစဉ်းစားဖို့စဉ်းစားနေကြဆရာနဲ့တပည့်ကတော်တိုက်တော့ခုညီကုန်းချုပ်ကပြောချင်တာမင်းတို့ဒီနေ့လာတဲ့ကောင်းလေးတွေကောင်းမလေးတွေအားလုံးဟာမိမိရဲ့ဘဝလို့ခေါ်တိုင်းတဲ့ သက်တမ်းကာလအချိန်ကိုကြကြနာနာအသုံးချခြင်းအပြင်အသုံးဝင်သောတန်ဖိုးရှိသောသူများဖြစ်လျက်ကိုမိကိုဖတဲ့နောက်ဆင်မြင်သောယောက်ျားမိန်းမပြန်ပြန်ဖြစ်ပါစေကုန်သတည်းကိုသားကိုသမီးကိုလည်းပဲကိုယ့်ရဲ့နောက်ဆက်မြောင်ပြင့်တင်ပိနေသောပခုံးစွာရှိသောယောက်ျားမိန်းမပြန်ပြန်ဖြစ်ပါစေကုန်သတည်းလို့ဆုတောင်းရည်ဒီကိုချုပ်ပါ